ဒီနေ့1992ခုဧပြီလ26ရက်ဒီနှစ်ဒါပထမဆုံးလို့ဖြစ်သွားလွန်ခဲ့တဲ့အခါဟောတော့လျှော်လိုက်တော့ပါအဲ့တော့အခုဒီဒီတပတ်ဘာအကြောင်းလဲဆိုရင်နောက်ဘဝပေါ့လေအင်္ဂလိပ်လို rebirth အဲနောက်ဘဝအကြောင်းပြောမယ်လို့ဟိုတခါတော့လည်းပြောလိုက်တယ်ဒါလေးလည်း ဖတ်ဖို့ဆိုတော့ပေးလိုက်တယ်အဲ့ဒါနောက်ဘဝနဲ့ပတ်သက်ပြီးတော့ဗမာလူမျိုးတွေကိုနောက်ဘဝနဲ့ပတ်သက်ပြောတာတော့တိတ်တိတ်မထူးခြားလောက်ပါဟမ်လူတိုင်းလူတိုင်းဟိုနောက်ဘဝဆိုတာဘဝတန်ត្រာယုံကြည်ပြီးသားကိုဒါမှလို့ဒီနိုင်ငံမှာနေနေတဲ့ခါကျတော့မယုံကြည်တဲ့လူတွေနဲ့ကိုအများကြီးတွေ့ရမှာအဲဒါကြောင့်ဒီနောက်ဘဝအကြောင်း နားလည်ထားဖို့ကောင်းတယ်နောက်ဘဝကိုနောက်ဘဝရှိတယ်ဆိုတာကိုကိုယ်ထောက်ထားတဲ့ကိုပေါ့လေဟို scientific ကထောက်ထားဆိုတော့မရှိဘူးထားပါတော့ဒါမှမဟုတ်ကိုယ်ထောက်ထားတဲ့ကိုရဲပြီးတော့တခါဘယ်လိုတတ္တဝါတွေဘဝဘယ်လိုကူးတယ်ဆိုတာဟာပြီးတော့တခါအဲ့လိုဘဝကူးတာပေါ့နောက်ဘဝကိုလည်းဘုဒ္ဓဘာသာကလက်ခံပြီးတော့အမြဲတည်တဲ့အတ္တဆိုတာကြလည်းဘုဒ္ဓဘာသာလက်မခံဘူးဟာဒီနှစ်ခုက ဟိုရှေ့ဟိုတစ်ခုနဲ့တစ်ခု မကိုက်ညီသလိုဖြစ်တယ်ပေါ့နော်အဲ့ဒီအဲ့ဒီဒီသုံးခုဒါဟိုပြောစရာရှိတယ်နော်ဘယ်ဘယ်ဘယ်လိုနောက်ဘဝရှိတာကိုလက်ခံလက်ခံမယ်လက်ခံတယ်မခံဘူးပေါ့လေဟုတ်လားပြီးတော့နောက်ဘဝဘယ်လိုဖြစ်ဘယ်လိုဖြစ်တယ် the process of death and rebirth နောက်တစ်ခုကတော့ rebirth without a permanent soul ဘုရားဘာသာက rebirth ကိုလက်ခံတာကတော့ဘုရားဘာသာတယ်မဟုတ်ဘူး ဟိန္ဒူကလည်းလက်ခံတယ်အခုဆိုနောက်တော့နောက်တော့အကုန်လုံးလက်ခံလာပါလေလက်ခံတာချင်းတူပေမဲ့လို့ဘုရားဘာသာလက်ခံပုံနဲ့တခြားဘာသာတွေလက်ခံပုံနဲ့မတူဘူးအဲ့ဒီသုံးခုမှာပထမဆုံးနောက်ဘဝယုံကြည်မှုအကြောင်းဒါဒါနဲ့စရအောင်နောက်ဘဝကိုနော်ဘုရားအခုမြန်မာဘုရားဘာသာတွေကတော့နောက်ဘဝမယုံဘူးဆိုတဲ့လူကအလွန့်အလွန်နဲလိမ့်မယ်ထင်ပါတယ်နောက်ဘဝကိုယုံတဲ့နေရာမှာ အဆင့်ဆိုတော့နော်အဆင့်အမျိုးမျိုးရှိတယ်လို့ဒီလိုဒီလိုတွက်လို့ရအခုဒီလူတွေနောက်ဘဝရှိတာကိုလို့ယုံကြည်လာယုံကြည်တယ်ပဲပြောကြပါတော့ကျွန်တော်ယုံလဲယုံကြည်ရတယ်အခုတို့တရားနာလူတွေဘယ်လိုနည်းနဲ့ယုံကြည်လာတာ just on faith မိဘကနောက်ဘဝယုံကြည်တဲ့မိဘကနေကိုကပေါက်ဖွာလာတယ်နောက်ဘဝယုံကြည်တဲ့နိုင်ငံကြီးနောက်ဘဝယုံကြည်တဲ့လူအဖွဲ့အစည်းမှာကိုကနေလာခဲ့တယ်နောက်ဘဝအကြောင်းကို မွေးရမွေးတဲ့အချိန်ကစပြီးတော့နေတိုင်းဆိုတော့ကြားကြားလာခဲ့တယ်ကိုကလည်းပြောနေဆိုတာဒီလိုနဲ့ပဲကိုတို့ကယုံလဲကြတာပဲမဟုတ်လား။အများသောအားဖြင့်ဒီလိုပဲဖြစ်မယ်။နောက်ဘဝရှိတယ်ဆိုတော့တခြားနည်းနဲ့ဘယ်လိုအထောက်ထားကြောင်းဘာနဲ့ဘယ်လိုစဉ်းစားပြီးတော့ယုံတယ်လို့မဟုတ်ဘူး။သူများယုံတာနဲ့ပဲကိုမိဘကယုံတယ်ဒီဒီဒီအစဉ်လာတဲ့မှာကိုကလည်းမွေးလာတော့ယုံလဲကြတာပဲဆိုတဲ့ဒီလိုဖြစ်လိမ့်မယ်ဒါပထမဆုံးဒီလိုရုပ်ဒီလိုကြီးပဲလာ။ဘုန်းကြီးတွေလည်းငငယ်တော့ယုံလာကြတယ်ဆိုတာ တရားတရားသဘောနဲ့သိပြီးယုံတာမဟုတ်သူများပြောဒါအများလက်ခံထားတာလိုက်ပြီးတော့ယုံညတာပဲအဲ့တော့နောက်ဘဝဒါကတော့ပထမအဆင့်အနေနဲ့ဒီတိုင်းပဲဖြစ်မှာပေါ့မွေ့မွေ့ချင်းပဲစဉ်းစားဆင်ခြင်လုံးညံနဲ့ယုံနေလို့ဘာလို့ဆိုတာတော့မဖြစ်နိုင်ဘူးပေါ့အဲနောက်တစ်ဆင့်တက်လိုက်တဲ့အခါကျတော့အာနည်းနည်းကြည်လာလို့စဉ်းစဉ်းစားတတ်တဲ့အရေတို့ဘာလို့ရောက်လာတဲ့အခါကျတော့နည်းနည်းစဉ်းစားတာလေးပါလာပြီပေါ့ဘာကြောင့်နောက်ဘဝရှိတယ်ဆိုတော့ တို့ယုံကြည်တယ်ဘယ်လိုအထောက်ထားဟိုဘာကောမလဲအထောက်အထားပဲပြောကြပါဆိုတယ်နော်အာဟို scientific အထောက်အထားမျိုးမဟုတ်ပေမဲ့လို့ပေါ့လေ logically စဉ်းစားလာတာမျိုးတွေပေါ့နော်အဲ့ဒီမှာပထမဆုံးဘာလဲဆိုရင်လူတ attva ဆိုတာဘာလဲလူတ attva ဆိုတာရုပ်နဲ့နာနှစ်ခုပေါင်းထားတာဟုတ်ဒါလူတွေမကပါဘူးလားတိရစ္ဆာန်လည်းရုပ်နဲ့နာအဲ ရုပ်နဲ့နာမ်တစ်ခုပေါင်းပြီးတော့အလုံးလုံးနေတဲ့ဟာတစ်ခုကို တတ္တဝါလို့ခေါ်တာနော်လူပဲပြောကြပါစို့တခြားတတ္တဝါသာထားအဲ့လိုဖြစ်တော့ရုပ်နဲ့နာမ်နဲ့ပေါင်းနေတဲ့ဟာကိုလူခေါ်တော့ရုပ်ကလည်းအဲရုပ်ဆိုတာလည်းပဲဟိုခန္ဓာကိုယ်ကြီးကိုရုပ်လို့ခေါ်တယ်ဆိုပေမဲ့လို့အမှန်ကတော့ဒီခန္ဓာကိုယ်ကြီးထဲမှာပါဝင်နေတဲ့ရုပ်ရုပ်ပုံရုပ်မွှားလေးတွေပဲသေးသေးလေးအဲ့ဒီရုပ်ကလေးတွေဟာခန္ဓာမစဲဖြစ်ပြက်ဖြစ်ပြက်နေကြတယ် ပထရှေ့ရှေ့ကရုပ်ရှေ့ရှေ့နောက်လို့ပြောတာတော့မလွယ်ဘူးဟုတ်လားရှေ့ဆိုကာလအနေနဲ့ပြောနိုင်တယ်ရှေ့ကရုပ်ကချုပ်သွားပြီးတော့သူ့နေရာကိုနောက်ကနောက်ရုပ်တစ်ခုအသစ်ဖြစ်လာအဲ့တော့ဒီလိုဒီလိုနားလည်တဲ့အခါမှာဟိုများသောအားဖြင့်ကအစဉ်အတန်းအနေနဲ့ကိုတော့နားလည်ကြတာများတယ်နော်အဲ့တော့စိတ်ထဲကတာအစဉ်အတန်းကြီးလို့လို့ထင်တယ်ရစိတ်စိတ်စိတ်ကြတာဒီလိုပဲထင်တယ်အမှန်တော့မဟုတ်ဘူးတစ်ချိန်မှတစ်ခုပဲရှိတယ် ဒီဒီတစ်ချိန်မှာဒီရုပ်ဒီရုပ်ချုပ်သွားပြီးနောက်သူ့နေရာကိုနောက်ရုပ်တစ်ခုကဝင်တယ်နောက်သူ့နေရာနောက်နောက်ရုပ်တစ်ခုကဝင်တယ်ဆိုတော့ကိုခဏတိုင်းခဏတိုင်းမှာရုပ်တရားအတိအတိအဟောင်းအဟောင်းချုပ်ပြီးတော့အတိအတိဖြစ်နေအပြင်လောကမှာလည်းပဲတက်မဲ့လောကမှာလည်းပဲရုပ်တွေဟာဒီလိုပဲမဟုတ်ဘူးလားနော်တစ်ပင်တွေပါလေတဖြည်းဖြည်းကြီးပွားလာတယ်ဒါလည်းပဲသူရုပ်အဟောင်းချုပ်ပြီးတော့တခါအတိအတိဖြစ်လာတယ်ဒီတက်ရှိတ attva တွေမှာလည်းဒီလိုအဲတက်ရှိတ attva တွေမှာတော့ဘာထူးတာရှိတယ်လဲ ဟိုကံကြောင့်ဖြစ်တဲ့ရုပ်ဆိုတာရှိတယ်ကမ္မဇရုပ်ဆိုတာရှိတယ်နော်မျက်မျက်မျက်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်ရှာအကြည့်နော်ပြီးတော့ခန္ဓာကိုယ်လည်းအကြည့်လို့ပဲခေါ်တယ်သူဟိုဒီလိုအထိလို့ရတဲ့နေရာမျိုးပေါ့ပြီးတော့စိတ်မနှောပါဘူးအဲ့ဒီလိုအကြည့်တက်ကလေးတွေရှိတယ်အဲ့ဒီအကြည့်တက်ကလေးတွေကပြီးတော့နှလုံးပေါ့လေအဲ့ဒီအကြည့်တက်ကလေးတွေကနောက်ဘဝကကံကြောင့်ဖြစ်လာတယ်အကြည့်တက် တခြားဟာတွေရှိမယ်ဒါတွေကတော့စိတ်ကြောင့်ဖြစ်တာ ရှိမယ်အဲ temperature ဆိုတဲ့ဥတုကြောင့်ဖြစ်တာရှိမယ်အာဟာရအစာတစ်ခုစားပြီးတော့ကောင်းတဲ့ရုပ်ဖြစ်တယ်မကောင်းတဲ့ရုပ်ဖြစ်တယ်စသဖြင့်ဒီလိုလည်းရှိတယ်ဆိုတော့အဲ့ဒီစိတ်တွေဟာအဲ့ဒီအဲ့ဒီရုပ်တွေဟာခဏတိုင်းခဏတိုင်းဖြစ်ဖြစ်ဖြစ်ဖြစ်နေတာဆိုတော့ကိုဒီရုပ်တွေဟာလူတယောက်ပြီးတယ်လို့ဆိုတဲ့အခါကျတော့ရုပ် ကတော့မရဘူးချုပ်သွားတယ်နောက်ထပ်ဒီရုပ်နဲ့ ဟိုဆက်သွယ်ပြီးတော့နောက်ထပ်ရုပ်မဖြစ်တော့ဘူးဒီရုပ်ချုပ်သွားတယ်ဒီရုပ်နေရာမှာဒီလိုရုပ်မျိုးနောက်ထပ်တစ်ခုဝင်တယ်မဟုတ်ဖဲနဲ့ဘဝတစ်တစ်ခုဖြစ်တဲ့အခါကျတော့ရုပ်အတစ်တစ်ခုပေါ့လေ a new a new series ပေါ့အဲ့လိုရုပ်ဖြစ်တယ်ဒါတော့နောက်နောက်နောက်နောက်ကြတာအကျယ်ပြောပြနံသဘောတရားကြကြည့်လိုက် စိတ်ဆိုတာစိတ်ဟာလည်းပဲခဏတိုင်းခဏတိုင်းဖြစ်ပြီးတော့ချုပ်နေတာပဲနော်ကိုနည်းနည်းလေးအာယုံပြုကြည့်လိုက်ရင်ဒါသိတာပဲစိတ်ဟာစိတ်တစ်ခုဖြစ်လိုက်ချုပ်လိုက်တစ်ခုဖြစ်လိုက်ချုပ်လိုက်တစ်ခုဖြစ်လိုက်ချုပ်လိုက် အဲ့ဒီစိတ်မှာနန္တရားမှာတတ္တိရှိတယ်တတ္တိကဘာလဲဆိုရင်ဟိုနောက်နောက်စိတ်တွေဖြစ်အောင်လှုပ်ပြီးနိုင်တဲ့နန္တရားမျိုးရှိတယ်အဲ့ဒီနန္တရားမျိုးရှိတော့သိတဲ့အခါကျတော့ဒီအဲ့ဒီဒီဘဝနဲ့ပတ်သက်တဲ့စိတ်ကချုပ်သွားတယ်ဒါမှန်တယ်ဒါမှမဟုတ်စိတ်အစဉ်ကတော့ပြတ်သွားတာမဟုတ်ဘူးဟာဒီသေတဲ့စိတ်ဖြစ်ပြီးပြီးချင်း ပဋိသန္ဓေနေတဲ့စိတ်ကဆက်ပြီးတော့ဖြစ်သွားတယ်နောက်ဘဝမှာအဲ့တော့စိတ်တစ်ခုစိတ်တစ်ခုဖြစ်ပြီးရင်ဒီစိတ်ကချုပ်ပြီးနောက်စိတ်တစ်ခုဖြစ်နောက်စိတ်တစ်ခုချုပ်သွားပြီးနောက်စိတ်တစ်ခုဖြစ်တယ်ဆိုတော့လက်ရှိဘဝမသေးခင်မှာပဲဒီလိုစိတ်တစ်ခုဖြစ်ပြီးတစ်ခုချုပ်တစ်ခုဖြစ်တစ်ခုချုပ်ဆိုတာကိုလက်ခံနိုင်ရင်ဒီဒီဘဝပြုထားတဲ့ကံရဲ့အရှိန်အဟုန်ပေါ့လေမှားတော့နောက်ဘဝဟာလေကံလည်းပါတယ်အဲ့ဒီကံရဲ့အရှိန်အဟုန်ကြောင့် ရှေ့လည်းပဲဆက်ပြီးတော့ဖြစ်သွားမှာပဲဆိုတာစဉ်းစားလို့ရတယ်။ဒါကစဉ်းစားပြီးတော့နည်းနည်းထောက်ထားစဉ်းစားပြီးတော့နောက်ဘဝကိုလက်ခံတာ။ဒီဘဝတည်သွားတာနဲ့ပဲရုပ်ဝန်းတော်ဒီဘဝချုပ်တော့တော့နောက်ထပ်ဘာမှဆက်မဖြစ်တော့ဘူးဒီတ attva ဟာ။ဟိုဒီလိုတကူမိလောင်ဆိုတော့ပျောက်သွားလုံးဝချုပ်သွားတာမျိုးလို့ဒီလိုမဟုတ်ဖဲနဲ့သူ့ရဲ့အစဉ်ဟာနောက်ဘဝလည်းပဲဆက်ပြီးတော့ဖြစ်သွားနိုင်တယ်။ action ဖြစ်ရင် reaction ဖြစ်တယ်။ဟုတ်တယ်မလား။ ဒါဒါလောကတဘာဝဒါကဘယ်တော့မှလုပ်ရတဲ့နေရာမှာမဟုတ်ဆိုတော့ဒီဘဝမှာကိုကကံဆိုတဲ့ action တွေကိုလှုပ်ထားတယ်ဆိုရင်ဒီကံကအကျိုးပေးနိုင်တဲ့တတ္တိရှိတဲ့အတွက်ကြောင့်မို့သူ့ရဲ့ reaction ဆိုတာရှိမှာပဲအဲ့ဒီ reaction ဟာတချို့လည်းဒီဘဝမှာရင်ရတာလည်းရှိနိုင်တယ်ညာသောအဖြစ်ကတော့နောက်ဘဝတွေမှာဖြစ်မယ်ဟုတ်လားဒီလိုစဉ်းစားပြီးတော့လည်းပဲနောက်ဘဝဆိုတာရှိနိုင်လောက်တယ်ဒီလိုလက်ခံနိုင်လောက်တယ်ပေါ့လေ ဘာလို့ဆိုတော့ဒီအရှိန်အဟုန် vibration ရှိတဲ့ဟာတွေဟာသူပြီးတာနဲ့ပြီးရမသွားဘူးဟုတ်လားသူကတဆင့်ဟိုကျေးဇူးပြုပြုသွားတာရှိတယ်ဟိုဘာလို့ဒီလေဘောဒီကနေတွန်းလိုက်တဲ့ခါကျတော့ဒီတလုံးကဟိုတလုံးထိဟိုတလုံးကဟိုတလုံးထိဆိုတက်တက်တက်ဆိုဆက်သွားတာမျိုးလို့ပေါ့လေအဲ့တော့ဒါကြောင့်မို့ဒီဘဝမှာယုံနံဟာတည်သွားတဲ့ခါကျတော့လုံးဝနောက်ထပ်မဖြစ်တော့ဘဲနဲ့ချုပ်သွားတာမျိုးမဟုတ်ဘူးဒါယဟန္တာမဟုတ်ရင်ပေါ့ နောက်ထပ်ဖြစ်ဖြစ်ဖြစ်ဖြစ်သွားတာပဲဒီလိုဖြစ်နိုင်ကြအကြောင်းကဘာလဲဆိုခုနသူတို့ရဲ့စွမ်းအားပေါ့ဒီဒီအထူးသဖြင့်ကံမှာရှိတဲ့စွမ်းအားအဲ့ဒီစွမ်းအားကြောင့်ဖြစ်ဖြစ်သွားနိုင်တယ်ဒါကြောင့်မို့နောက်ဘဝဆိုတာရှိနိုင်တယ်လို့ဒါဒီလိုဒီလိုနည်းနဲ့လက်ခံနောက်တစ်ခုကတော့ဘာလဲဆိုရင်လူတွေမှာကြည့်လိုက်တဲ့အခါကျတော့အလေးအထားတွေရှိကြတယ်ဆိုတော့ဟိုဇယိုက်ဆိုတာတွေရှိတယ် တချို့ကလောဘကြီးတယ်နော်တချို့ကဒေါသကြီးတယ်တချို့ကမောဟကြီးတယ်တချို့တချို့ကြလည်းတရားတရားအားကြီးတယ်တချို့ကြပညာကြီးတယ်တချို့ကြလည်းစိတ်ကူးတဲ့ဘာခေါ်လဲစိတ်ကူးများတယ်အဲ့ဒီလိုအလေးအထားတွေရှိကြတယ်ဒါတမိတဲ့တဖာတဲ့မွေးလာတဲ့သားသမီးတွေမှာတော့မှတယောက်နဲ့တယောက်မတူဘူးတခါတလေတမိတဲ့မွေးတဲ့အဲညီကိုနှစ်ယောက်ဟာတယောက်နဲ့တယောက်ဖြောင်းဖြောင်းဆန့်ကျင်တဲ့စိတ်တွေရှိကြတယ် အလေအထဟလားအကျင့်စရိုက်ဒါတွေမတူတာဟာဘာကြောင့်လဲစဉ်းစားကြည့်ဒီဘဝမှာတင်အကြောင်းရှာလို့မရတမိတဲ့တစ်ဖာတည်းကမွေးလာတယ်ဟုတ်လားอืมဘာခေါ်လဲပါဝင်ခြင်းအတူတူမှသူတို့ကြီးပွားလာတယ်ဒါပြောလို့တယောက်ကတစ်မျိုးဖြစ်တယ်တယောက်ကတစ်မျိုးဖြစ်တယ်အာတယောက်ကဆိုတော့ အလှပါကြိုက်မယ်ဟာတယောက်ကတိတ်အေးမလို့ဘူးနော်တယောက်ကလောဘကြီးတယ်တယောက်ကလောဘမကြီးဘူးစသဖြင့်ဖြစ်လာတာလေစဉ်းစားကြည့်မယ်ဆိုရင်ဒါဟာဒီဘဝတင်ဖြစ်နေတဲ့ဟာမျိုးမဟုတ်ဘူးနောက်ကနောက်ကအစင်းအဲအထုံအစင်ပါလာတာပဲလို့ဒီလိုစဉ်းစားလို့ရနိုင်ဒီလိုစဉ်းစားလို့ရနိုင်ရင်အတိတ်ဘဝဆိုတာရှိတယ်လို့ဒီလိုလက်ခံလို့ရဒီတဲ့ပို့ပြီးတော့ထင်ရှားတာကတော့အော် ဘာခေါ်လဲ prodigy လို့ခေါ်တာရှိတယ်မဟုတ်လားမွေးလာလာချင်းစကားပြောတာတို့နှစ်နှစ်သုံးနှစ်အရွယ်နဲ့တခါလဲအဲဘာသာစကားတွေတတ်တာတို့ဒါတွေရှိတယ်နော်အဲ့ဒါတွေကြတော့ဒါပြီးတော့ဒီဘဝနဲ့ဘယ်နဲ့လုပ်ပြီးတော့ explain လုပ်လဲဒီကလေးတွေမွေးလာရှိသေးတယ်ဟလာသူကစကားပြောနိုင်နေပြီဒါဟာဘုန်းကြီးတို့ဟိုဘုရားဘာသာစာပေမှာရှိတယ်လို့ပဲသူတို့အနောက်နိုင်ငံမှတ်တမ်းတွေမှာလည်းရှိတယ် ဟာလားဘသူကပဲအသက်ဘလောက်တုန်းကစကားပြောခဲ့တယ်တို့ဘာတို့အဲ့တော့အဲ့ဒီ chapter ကူးရတဲ့ပါမတော်ကိုကမပေးလိုက်မိနိုင်တူရတယ်မပြောလိုက်မိနိုင်တူတယ်နော်အဲ့တော့ဒီမှာပြောထားတယ် Christian Heinken ဟာလား he could talk within a few hours of his birth မွေးပြီးမကြခင်မှာပဲသူစကားပြောနိုင်တယ် ဘုရားလောင်းဟာမွေးမွေးမွေးခြင်းအကောဟာမသမီလောကတာဆိုပြီးကြွေးကြော်တာဆရာကြားဘူးလေမလားနော်အဲမဟောတထာမွေးမွေးခြင်းမေးတယ်စကားပြောတယ်ဆရာကြားဘူးလေမလားဟာဟုတ်ချင်မှဟုတ်ပါမလားလို့ဒီလိုပဲလုပ်ဖြစ်ကြတယ်နော်အခုဒီမှာကြည့်နော်ဒါဒါတကယ်ဟိုအပေါ်ပါလဲ well recorded ပေါ့အဲ့ဒါ within a few hours of his birth ကစကားပြောတယ်အဲ့ဒါဟမ်အနောက်နိုင်ငံမသိဘူးလေ Christian Hanken ဆိုတော့ဟို ဥရောပကဟိုဂျာမန်နာမည်တော့ခက်ဆန်ဆန်ရှိတယ်ဟိုဟိုင်ဂန်ဆိုတာအေးအဲ့ဒီသူဟာတဲ့ဘိုင်ဘယ်ထဲကစာတွေကိုသူအတက်တစ်နှစ်ရတဲ့အချိန်ခါမှာသူရွတ်ပြနေတယ်တို့ပုံမှာတော့အဲ့လိုမျိုးရှိလားဟာရှိတာပေါ့ဘယ်လိုမရှိရဟမ်မကြောက်ရောက်လားကြီးကြီးတဲ့ဟိုကြားဘူးရမှာမကြားဘူးတဲ့ဟမ်အာ ပိဋကမောင်ထွန်းကြံဆိုတာကြားဘူးလားရှင်းတော့ဟမ်ခလေးလေးနဲ့သူပိဋကတွေပြန်ပြနိုင်တယ်ဘယ်လိုလုပ်ကြည့်မလဲသူကြက်လို့လည်းရမှာမဟုတ်ဘူးပါဠိပိဋကတွေအဲ့ဒါအဲ့ဒါရှိတယ်နော်အဲ့အခုဒီဒီ Christian Heingenzel လို့ကလည်းသူကအသက်တစ်နှစ်မှာပဲသူက Bible တရားဟာတွေဆိုပြနိုင်တယ်ပြီးတော့အသက်နှစ်နှစ်မှာတဲ့ geography နဲ့ပတ်သက်တဲ့မင်းတို့မေးချင်တာမေးဟာဖြစ်တယ်ဟုတ်ပါဟမ် အခုဒီနိုင်ငံလူတွေ geography လိုညံ့တယ်နော်တို့တို့ရှိရလူတွေကလောက်မညံ့ဘူးတို့ဒီနိုင်ငံကောင်တိတ်ညံ့တယ်ဟိုးတခါမယုံစရာတီဗီမှာပြောတယ်ဒီတက္ကသိုလ်ကျောင်းသားတွေကိုတဲ့မိုင်ယာမီမြို့ဘယ်နှနေတယ်ဆိုတာမင်းတို့ထောက်ပြန်လားအဲ့ဒါ percentage အလွန်နည်းတယ်ထောက်ပြန်နိုင်တယ်ကဲကြည့်စမ်းအံ့စရာတော့မယုံယုံနိုင်ချင်မရှိဘူးဒီအမေရိကန်ကျောင်းသားတွေ ထားပါတော့အဲ तू ကတော့အသက်နှစ်နှစ်မှာအဲ့ဒါ geography နဲ့ပတ်သက်ပြီးတော့မင်းတို့မေ့ချင်တာမေ့တယ်အသက်၃နှစ်မှာတော့ French နဲ့ Latin ပြောနိုင်တယ်အသက်၄နှစ်မှာသူက philosophy student ဖြစ်နေဟမ်အဲအဲ့တော့ဒီလူတယောက်ပဲစဉ်းစားကြည့်တာဒီကောင်လေးဒီလိုဖြစ်လာတယ်ဆိုတာဒီဘဝတွင်အကြောင်းရှာလို့ဘယ်လိုလုပ်ရနိုင်မလဲဒါသူနောက်ဘဝက ကျိုးစားပန်းစားစီးပူလာခဲ့တဲ့အရှိန်ကြောင့်ဟုတ်လားပါရမီပေါ့လေဗမာလိုခေါ်ရင်တော့ပါတယ်ပေါ့ဒီပါရမီကြောင့်ဒီဒီဘဝမှာတခါလဲထူးထူးဆန်းဆန်းနဲ့သူဖြစ်တာဒါဟာ heredity လေးဘာခေါ်လဲ heredity ပဲပြောကြပါတော့ဟုတ်လားမိဘစီကရတဲ့ဟိုအမွေအနှစ်လို့လည်းပြောလို့မရဘူးဘာလို့သူ့မိဘတွေဒီလိုမှမဟုတ်ခဲ့ဘူးဟုတ်လားသူတခြားညီကိုတွေဒီလိုဟုတ်မှာမဟုတ်ဘူးသူတယောက်တည်းထူးထူးချွန်ချွန်ဖြစ်တာဟာဘာကြောင့်ဒီလိုဖြစ်နိုင်တယ်လဲစဉ်းစားကြည့်ရင်နောက်ဘဝကသူအထုံကြောင့်ဖြစ်တာပဲဆိုတာစဉ်းစားလို့ရတယ်အဲ့လိုဟာတွေ ဟိုတို့တို့နောက်နိုင်ငံတွေမှာရှိတယ်ပြီးတော့ John Stuart Mill တဲ့ဟာသူကအသက်သုံးနှစ်မှာ Greek ဖတ်ပြနိုင်တယ်ပြီးတော့မကောလေးတော့နည်းနည်းသိတာများလိမ့်မယ်ဟိုစာရေးဆရာလေစာရေးကောင်းတယ်မကောလေးအသက်6နှစ်မှာ Wallace ရေးနိုင်တယ်ပြီးတော့ William James C.D. တဲ့ဒါဒါ United States ကတဲ့သူက French တဲ့ Russian တဲ့ English တဲ့ German တဲ့နှစ်နှစ်မှာပြောနိုင်တယ်ရေးနိုင်ပြောနိုင်တယ်ပြီးတော့ရှစ်နှစ်မှာ Latin နဲ့ Greek ကထပ်ပြောနိုင်အဲ့လိုပေါ်လေဒီလိုဟိုထူးခြားတဲ့ပုံကိုယ်တွေခဏခဏတွေ့ရတတ်တယ်ဟာလားတချို့တွေဟိုဟိုဘာခေါ်လဲ calculator နဲ့ပြန်ပြီးတော့ခဏတွက်နိုင်တဲ့လူတွေရှိတယ်နော်သူကတော့ပုံမြန်မြန်လင်းအောင်ပဲအဲ့ဒီလိုထူးချွန်တဲ့လူတွေဟာ ဘာကြောင့်ဒီလောက်မယုံနိုင်လောက်အောင်ထူးချွန်လာတယ်လဲဆိုတော့စဉ်းစားကြည့်ရင်အဲတို့နောက်ဘဝကအထုံကြောင့်ပဲလို့ဒီလိုပဲစဉ်းစားလို့ရမယ်ဒီတမ်းမဟုတ်ရင် explain မလုပ်နိုင်ဘူးတခြားနည်းနဲ့အဲ science ကတို့ဒါမျိုးကိုလက်မခံကြဘူးလက်မခံကြတော့ဆိုတော့ဘာပြောလဲသူသူ gland တွေကဘယ်လိုဖြစ်နေလို့ဘာလို့တို့ကအကြောင်းပြတယ်ဆိုရင်ကိုယ်လိုက်ရမယ်အဲ့ဒီ gland တွေဒီလိုဖြစ်တာကွာသူများနဲ့မတူပဲဖြစ်တာကွာဘာကြောင့်ဖြစ်တယ်လဲဟုတ်တယ်မလားလူရင်းတူတူဆိုရင်ဆိုတော့အာ ကွဲကြကွဲရင်နည်းနည်းလောက်ပဲကွဲရမှာပေါ့အခုဘာကြောင့်တလောက်ကြီးဟိုကွဲကြမတူပဲဖြစ်နေရတယ်လဲဆိုတာစဉ်းစားကြည့်ရင်လည်းဗျာနောက်ဘက်ကအကြောင်းတစ်ခုခုကြောင့်ဘယ်လိုဖြစ်လာတယ်ဆိုတာတွေ့လို့ရပြီးတော့ခုနကပြောတဲ့လူတယောက်ကိုတခါမှမမြင်ဘူးတဲ့လူတယောက်ကိုမြင်မြင်ချင်းကိုယ်ကသဘောကျတယ်ချစ်တယ်တော့မမြင်မြင်ချင်းမုန်းတယ်နော်တခါလေးလည်းဒီကောင်ဒီကောင်ကကြည့်မရပါဘူးဆိုတာဖြစ်တတ်တယ်ဟုတ်လားတခါမှမတူဘူးပဲမယ်လို့ဒါဘာကြောင့်ဒီလိုဖြစ်တယ်လဲ ဆိုရင်ဒါဟိုနောက်ဘွားကကိုရန်ရန်သူဖြစ်ခဲ့တယ်သူ့မိတ်ဆွေဖြစ်ခဲ့တယ်ဟုတ်လားဆိုတော့တာတာသမီးနဲ့အမိဖဖြစ်ခဲ့တယ်လင်းနဲ့မရဖြစ်ခဲ့တယ်စသဖြင့်အဲ့ဒီလူကြောင့်ဒီဘွားကြတဲ့လာပြီးတော့ခင်မင်ကြတယ်သူ့မုံမုံကြတယ်ဆိုတာဖြစ်တယ်အဲ့ဒါလည်းပဲခုနလိုပဲဒီဘွားတွေအကြောင်းရှာလို့မရတဲ့ဟာလေအဲ့ဒါလူစဉ်းစားကြည့်ရင်လည်းပဲဩအတိတ်ဘွားဆိုတာရှိတယ်အတိတ်ဘဝရှိတယ်ဆိုတော့ကိုကလက်ခံနိုင်ရင်အနာဂတ်ဘဝရှိတယ်ဆိုတာအလိုလိုပြီးသွားတယ်ဟုတ်လား အမှန်ကတော့အတိတ်လက်ခံတယ်ဆိုပြစ္ဆုတ်ပံလည်းလက်ခံရတာပြစ္ဆုတ်ဒီနှစ်ခုလက်ခံရအနာကအလိုလိုလက်ခံပြီးသားဖြစ်တာဒါကြောင့်မို့ဟိုဟိုနောက်ဘဝပေါ့လေနော်ဘဝဆိုတာရှိတယ်ဆိုတာကိုလက်ခံနိုင်စရာစဉ်းစားပြီးတော့ဟိုစဉ်းစားစရာအကြောင်းတွေအများကြီးရှိတယ်ပေါ့တချို့တွေဒီနေရာတစ်ခုရောက်တော့တယ်ဒီဘဝမှာတစ်ခါမှမရောက်ဘူးတဲ့နေရာတစ်ခုရောက်သွားပြီမယ်လို့အဲ့ဒီရောက်တော့တဲ့ခါကျတော့ဒီနေရာကငါနေဘူးသလိုပဲလို့အဲ့လိုထင်တာအများကြီးရှိတယ် ။ရောက်ဖူးသလိုပဲမြင်ဖူးသလိုပဲဟလား။ပြီးတယ်ပို့ပြီးတော့ဟိုဘာခေါ်မလဲ။ပြီးတယ်ပို့ပြီးတော့ထူးကြတာကတော့အဝေးကြီးကနေပြီးတော့အဲ့ဒီအမျိုးအဲ့ဒီနေရာအကြောင်းကိုသူက describe လုပ်နိုင်တယ်။မရောက်ဘူးပဲ။ဟောမရောက်ဘူးပဲနဲ့။ပြီးတော့သူတို့ကပြောလိုက်တာဟာအခုလက်ရှိအခြေအနေနဲ့တော့မကိုက်ဘူးဖြစ်တယ်။တချို့ပြောလိုက်။ဟာမင်းကမှားပြီဆိုပြီးတော့နောက် record တွေနဲ့ပြန်ပြီးတော့တိုက်ခံလိုက်တဲ့အခါကျတော့သူတို့ပြောတာကမှန်တယ်။သူတို့သိပြီးတဲ့နောက်မှ ပြုတ်ပြင်ပြောင်းလဲမှုတွေကရှိပြီးတော့ဆိုတော့ကဏ္ဍဘယ်အိမ်ရှိတယ်လို့သူကပြောတယ်အဲ့အဲ့အိမ်ကအခုမရှိဘူးဟုတ်လားအဘယ်အိမ်ကဘယ်နှထပ်ရှိပါတယ်လို့ပြောတယ်အခုဆိုတော့သူ့လည်းအထပ်ပိုးနေမှာစသည်ဖြင့်လို့အဲ့ဒါလေးရှိတယ်အဲဒါတွေဟာအခုဒီနေ့ဒီအခုခေတ်မှာတိတ်ပြီးတော့လေးလာလာပြီးတော့သူတို့ဒါတခြားနည်းနဲ့တွက်လို့မရဘူးဒီ reincarnation ပေါ့လေသူတို့ခေါ်ရတော့ဒါဟိုဒါနဲ့ပဲ extend လုပ်မှရမယ်လို့ဒီလိုဒီလိုပဲသူတို့များသောအားဖြင့်အခုအနောက်နိုင်ငံမှာလည်းလက်ခံလာကြပြီ ဟိုဗီဒီယိုတိတ်တစ်ခုရှိတယ် reincarnation ဆိုပြီးတော့တော်တော်ကြည့်လို့ကောင်းတယ်အဲ့ဒါဟိုလူမိမတယောက်လားယောက်ျားတယောက်လားမိမတယောက်ပဲထင်တယ်သူကအင်္ဂလန်ကနေတည်ပြီးတော့ဆင်တာဩစတြေးလျမှာသွားမွေးတာအဲ့ဒီကနေပြီးတော့သူကအဲ့ဒီအင်္ဂလန်တော့မော်စကိုတန်ကနေမြို့လေးတစ်မြို့ကဒီတက်တူကြောက်အဆောက်အဦအကြောင်းကိုသူကပြောပြပြောပြတော့ခုနလိုပဲသူပြောတယ်တချို့ကမကြိုက်ဘူးနောက်သူသူ့အဲ့ဒီခေါ်သွားတဲ့ခါလည်းပဲသူကပဲလမ်းပြပြီးတော့ဘယ်နာပါရှိတယ်ကုန်လျှောက်ပြော နောက်အဲဒီ record တွေပြန်ကြည့်တဲ့ခါကျတော့အော်ဒါကသူသိပြီးတဲ့နောက်ပေါ့လေဘယ်နှစ်ခုနှစ်ကဘယ်နေရာဘယ်လိုလေးပြင်လိုက်တဲ့စာရင်းနဲ့ပေါ်လာတယ်ဒါကဟိုနိုင်ငံခြားမှာဖြစ်တာတွေနဲ့ပြောရင်ပို့ပြီးတော့လူတွေကလက်ခံဟိုလက်ခံခြင်းပဲဆိုတဲ့အနေနဲ့ပြောရတာပါတို့ပမာကြီးများဒါမျိုးရှားလားရှားပါဘူးနော်လူဝင်စားတွေပြည့်လို့နောက်ဘဝတော့ကတုံလာတဲ့ပစ္စည်းတွေတခါတည်း तू ကထိုးပြနေတာတွေနောက်ဘဝတော့ကဖွက်ထားခဲ့တဲ့ဘာခေါ်လဲ ရွှေငွေကိုခါလဲလိုက်ပြီးတော့ပြနိုင်တာလေဒါတွေကဗမာပြည်မှာမဆန်းပါဘူးအာဘုန်းကြီးနဲ့ရင်းမိတဲ့အဲလူဝင်စားတယောက်ရှိတယ်သူသူကမင်းကလေးအဲ့တော့အလှူလားမင်္ဂလာဆောင်လားသူကသွားမလို့ပြင်းစင်းနေပေါ့အလှပြင်းနေတဲ့ခါမှာသူလက်ကောက်ကလေးကိုချုပ်ပြီးတော့သူလှုပ်နေပေါ့အဲ့ဒါမိမတယောက်ကအဲ့ဒီလက်ကောက်ကိုခိုးသွား အဲ့ဒါသူကသိတယ်မြင်လိုက်တယ်ဒါမှလို့သူဘယ်သူမှလည်းမပြောဘူးပေါ့လေကြောက်တယ်ကြောက်တယ်ပဲသူလည်းကြောက်ပြီးတော့မပြောဘူးတရားကြီးတယ်အဲနောက်ဒီကြောက်တဲ့ကောင်မလေးကဖျားပြီးတေသွားတေသွားပြီးလူဝင်စားသွားဖြစ်တယ်အာတရွာနဲ့တရွာဘလောက်ဝင်မနှစ်မိုင်လောက်ဝင်မဲ့ကျွာမှာလူဝင်စားသွားဖြစ်တယ်အဲ့ဒီလူဝင်စားဖြစ်လာတဲ့ဘွားကြပါသူကပြောတာအဲ့ဒီတော့သူ့လက်ကပျောက်တာဟာဘယ်မိမခိုးတာပါအဲ့ဒီမိမတခါတော့မျက်နှာကိုမပြောတော့ အဲ့ဒီလိုဟာတွေပေါ့လေရှိအဲ့ဒါကြောင့်မို့အဲ့လာမျိုးတွေကို ထောက်ထားပြီးတော့ဒီရိုးရိုးလူတွေကတော့လက်ခံတာများမယ်သို့တော့ scientist လို့ဆိုတဲ့လူတွေကတော့သူကအမျိုးမျိုးအကြောင်းပြလို့တော့မယုံဘူးလုပ်နေကြတာပဲဒီဒီနိုင်ငံမှာလည်းယုံတဲ့လူတွေရှိပါတယ်မယုံတဲ့လူတွေယုံတဲ့လူတွေလည်းဟိုတိတ်ခေါင်းမဖော်ဝန်းကြအောင်ဟုတ်လားအခုမှသာတဖြည်းဖြည်းနဲ့အာအတွေ့အကြုံတွေကများလာပြီးတော့ထုတ်ဖော်တာတွေကများလာတော့လက်ခံလက်ခံလာကြတယ်ဟို Ian Stevenson ဆိုတဲ့ professor တယောက်ရှိတယ်သိတယ်မလားသူစာအုပ်တွေအများကြီးရေးသွားတယ်ဥတော်မနာထုတ်ပလိတော်ပါခဲ့တယ်အဲ့ဒီလူကရေးတော့ကိုသူသူစာအုပ်နာမည်တက်တာကိုကိုကရေးချင်တာဆိုတော့32 cases ပါတယ် suggestive of reincarnation reincarnation အစ်စ်လို့သူမရေးဝင်ဘူးဟုတ်လားသူက professor ဟို suggestive of reincarnation အမှန်တော့သူယုံနေပြီ အင်းဒါပဲလို့ငါယုံတယ်ကွာဒါဒီဒီလိုပဲလို့မရေးဘူးဟုတ်လားဖြစ်လောက်တယ်ပေါ့ဒီ reincarnation ဖြစ်လောက်တဲ့ဟာတွေဆိုတော့ तू က case history တွေလိုက်လေ့လိုက်ပြီးတော့ရေးတာဟာသိဝင်စိတ်ဝင်စားဖို့ကောင်းတယ်အများကြီးရှိတယ်လောက်တော့စာအုပ်တွေ၄၅၆ရှိတာဒါကြောင့်မို့ဒီနိုင်ငံမှာအခုတဖြည်းဖြည်းနဲ့ဒီဒီဒီ rebirth ပေါ့လေ reincarnation ကိုလက်ခံလာကြပြီပြီးတော့ဒီနိုင်ငံမှာတခုရှိတာကဘာလဲဆိုတော့ဟိုလူတွေ ယောဂါပေါ့လေအထူးသဖြင့်တော့စိတ်ယောဂါရှိတယ်အဲ့ဒါတွေကိုကုတဲ့အခါမှာ regress လုပ်ယူတယ်လူတယောက်ကိုအိမ်မွေချလိုက်ပြီးတော့ regress လုပ်လိုက်ပြီးတော့ယူလိုက်တာဟုတ်ဘက်ဘဝနောက်ဘဝတွေထိအောင်သူက regress လုပ်ခိုင်းပြီးတော့တချို့တွေအဲ့ဒါတွေဘဝ၃လ၅ခုတောင်တော့သူတို့ကပြောနေတာတွေရှိတယ်ဒါတွေလည်းပဲသေချာပြောနေတာဘယ်နှခုနှစ်ကဆိုတော့ငါဘာဖြစ်နေတယ်အဲ့ဒီချိန်ကမှနောက်ဘာဖြစ်တယ်ဘယ်လိုကတတ်လို့သေးတယ်စသဖြင့်ပေါ့ဘယ်လိုသေးတယ်ဒါတွေအကုန်လုံးသူတို့ကပြောနေတာလားဆိုတော့အဲ့ဒီလိုလူတွေကဗန်နီးနဲ့မှ မငင်းနိုင်တော့မငင်းတော့ဘူးလေလက်လက်မခံဘူးမပြောတော့ဘူးဘာသူတို့ကိုယ်တိုင်ကဒါသိနေပြီဟိုတွေ့ကြုံဘူးပြီပဲဆိုပါတော့အဲ့လိုဟာရှိတယ်အဲ့ဒါနဲ့နဲ့ပတ်သက်တဲ့စာအုပ်တွေလည်းအခုတော်တော်ရှိပါတယ်ဒါတွေစိတ်ဝင်စားရင်ဖတ်ထားကြဖို့ကောင်းတယ်အဲ့သူတို့ကတော့အဲ့ဒီ hypnotize လုပ်ပြီးတော့ progress လုပ်ယူတာဆိုတော့မင်းအခု9နှစ်ကလေးလေးဖြစ်သွားပြီဆိုတော့အဲ့ဒီမှာ9နှစ်ကလေးတုန်းကမင်းဘာတွေတွေ့ကြုံခဲ့လဲအခုပြန်ပြောတတ်တာပြောနိုင်တယ်တော်ကြချက်တစ်ဖြည်းဖြည်းနဲ့နောက်မင်းဟိုဘက်က သွားစမ်းကွာအဲဟိုဘဘွားအကြောင်းလေးသူလျှောက်ပြောတယ်အဲ့ဒါတွေဟာဟိုတကယ်သူပြောတဲ့နေရာတို့အချိန်ကာလတို့ဘာလို့လဲပြန်ပြီးတော့စိတ်ဆိတ်လိုက်တဲ့ခါကျတော့ဟုတ်နေတာတည်းကြီးပဲအဲ့ဒါကြောင့်မို့အခုတဖြည်းဖြည်းနဲ့ပိုးပိုးပိုးပြီးတော့လက်ခံလာကြပြီဒါကဘာလဲဆိုရင် စဉ်းစားထောက်ထားပြီးတော့နောက်ဘဝရှိတာကိုလက်ခံတာပေါ့လေအဲ့လိုဖြစ်တော့ကိုခုပြောတဲ့ scientist ဆိုတဲ့လူတွေရှိတယ်သူတို့တွေကဇွတ်ညင်းတာပဲမဟုတ်နိုင်ဘူးဒါဟိုသူကြားဘူးထားတာပြောတာမဖြစ်နိုင်ဘူးလားစာအုပ်တစ်ခုကလေးကဖတ်ပြီးတော့ဟိုသူသူစိတ်ထဲကြံရစ်ပြီးတော့နောင်နောင်အဟုတ်လို့မှတ်ပြီးတော့ပြောတာမဖြစ်နိုင်ဘူးလားစတဲ့ကောင်လို့အမျိုးမျိုးသူတို့ကလည်းဖြစ်ဖို့ကြိုးစားကြတယ်ပေါ့လေဒါတော့ scientist တွေဟာလည်းပဲကိုကတော့ပြောတယ် ရိုးရိုးလူနဲ့ဘာမှမထူးဘူးလို့သူတို့သူတို့ကဟွာပြုတ်နေတုံးပေါ့လေသူတို့ခေစားနေတုံးသူတို့ပြောလိုက်တဲ့ scientific fact ပဲပြောကြပါဆိုဟာတကူဟာအများကလက်မခံနိုင်ဘူးကြုံခဲ့ကြဘူးလည်းမဟုတ်ဘူးလားနော်ဟိုဂလီလီယိုကဘာတော့ကဘာကဘာကနေဥပဒ္ဒနေရကဘာပဒ္ဒမဟုတ်ဘူးဆိုတာပြောလိုက်တဲ့ခါကျတော့တခြားလူတွေကမခံနိုင်ဘူးဟုတ်လားနောက်သူသူအတ္တတောင်ခံရတယ်ထင်တယ် အဲ့ဒီလိုပဲလို့အခုလည်းပဲ scientist တွေကဒီဟာနဲ့ပတ်သက်လာရင်တို့ကအယူသီးဖြစ်နေတာပြီးတော့ခုနလိုပြောလာတဲ့လူတွေကိုဝိုင်းပြီးတော့တို့ကဝိုင်းပယ်ဒါကြောင့်မို့တချို့တွေပုံမှန်လင်းလင်းမပြောဝင်ကြအောင်တို့တော့တခါတည်း hard scientific fact ပေါ့လေဆိုဒါဒါကတော့ scientific ဘယ်လိုလုပ်လို့တော့ proof လုပ်မလဲ science ဆိုတာကရုပ်ရုပ်ရုပ်ပစ္စည်းနဲ့ပတ်သက်တာကိုဒါတို့ကလေ့လာနေတာဟောဒီနံသဘောတရားသူလေ့လာတာမှမဟုတ်ပဲ ပြီးတော့ဒီကဒီနိုင်ငံလူတွေကအကယ်၍မိမိတို့ရဲ့ခလေးအဲအဲ့လိုအကြောင်းတွေပြောလာရင်ပိတ်ပင်တယ်မပြောအောင်ကြတော့ကလေးကလည်းမေ့သွားတာပေါ့လေအကြည့်ရင်မေ့တာပဲဒါထုံးတာဘာကြောင့်ဒီလိုဖြစ်တယ်လဲဆိုတော့ဒါက Christian background ကြောင့်ဖြစ်တာခရိယန်ဝါဒအလိုဆိုတာမရှိဘူး reincarnation ဆိုတာမရှိဒီတဘဝရဲ့ နောက်နောက်တစ်ဘဝဒီနှစ်ဘဝပဲရှိတယ်ခရိယန်နေမှာဒီတစ်ဘဝကမင်းကိုဘုရားကဖန်ဆင်းလိုက်တာဒါပထမဘဝနောက်ဘဝကမင်းငရဲတော်လည်းကောင်းကောင်းကင်ဘုံတော်လည်းကောင်းသွားမယ်ဒါပဲရှိနောက်ကဘဝတွေအများကြီးဆိုတာလည်းမရှိဘူးဒါတဘတဘဝတောင်မရှိဘူးဟာလားရှိတယ်ဘဝအများကြီးဆိုတာမရှိဘူးဒီဟာဟာခရိယန်အယူဆပဲဆိုပြီးတော့ယူလာကြပြီးတော့အဲ့ဒီအယူအဆွဲတွေရှိနေကြတော့ကိုနောက်ဘဝအကြောင်းကလေးကပြောလာတဲ့ဖြစ်စီသူများကပြောလာတဲ့ဖြစ်စီ သူလည်းမခံနိုင်ဒါဒါလုံးလက်ခံလိုက်ရင်ငါခရိယံအဖြစ်မဟုတ်တော့ဘူးခရိယံပြက်သွားပြီပေါ့ဒီလိုလဲသူတို့ထင်ရင်ထင်မှာပေါ့အဲ့ဒါကြောင့်မို့အနောက်နိုင်ငံမှာဒီဒီ reincarnation ကိုလွယ်လွယ်ကူကူနဲ့လက်မခံနိုင်ကြဘာသာရေးနဲ့ဆန့်ကျင်နေလို့ပဲပြောကြပါစို့အဲ့ဒီလိုဖြစ်နေရာကနေပြီးတော့အခုလို evidence တွေကညံ့ညံ့ညံ့ညံ့လာညင်းလို့မရတဲ့ဟာ ဟိုဖလော်ရီဒါဘက်ကရေးတဲ့စာအုပ်တို့ရှိတယ်အဲ့ဒါအဲ့ဒါလည်းပဲဟိုဆရာဝန်နဲ့ patient တော့အဲ့လိုကုရင်ကနေသူတို့နှစ်ယောက်သလုံးဟိုဘဝကလည်းပဲဒီလိုပဲတွေ့ခဲ့ကြတယ်ဆိုတာတွေ့လာတယ်ပေါ့လေအဲ့ဒါစာအုပ်တွေရှိတယ်ဆိုတော့ညင်းလို့မရတဲ့အခါကျတော့အခုတော့ဘယ်လိုဖြစ်လာမလဲဆိုတော့မဟုတ်ပါဘူးတဲ့နော် Bible ထဲမှာလည်းပဲနောက်ဘဝရှိတယ်ဆိုတာကိုခုနလိုပါ suggestive ဟုတ်လား indicative of uh reincarnation ရှိပါတယ်တဲ့ ခုနဒီနာ passage လေးတွေရှိပါတယ်တကူထုတ်ပြတယ်ပြီးတော့ငကိုတုံးကတဲ့ခရိယံခရိယံတွေလည်းပဲဒီ reincarnation ကိုယုံကြည်ခဲ့တာပါတဲ့ဒါပေမဲ့လို့အာ fourth century လောက်မှာ AD လောက်မှာသူတို့လည်းပဲတို့သင်္ကနာလိုပဲ Constantine လက်တက်ဖြစ်နေအဲ့ဒီအဲ့ဒီလက်ထက်မှာသူတို့ Constantine ကသူကဘယင်ဖြစ်တော့ဘယင်လည်းဖြစ်သူကခရိယံဖြစ်လာတဲ့ခါကျတော့ဒီဟာကို ဟိုဘာခေါ်လဲ state religion လည်းလုပ်တယ်လုပ်ပြီးတော့လည်းသူကြိုက်တယ်လို့လည်းဖြစ်အောင်လုပ်တယ်ဆိုတော့ဘယင်ကသူကြိုက်တယ်လို့ဘာသာကိုလုပ်တယ်ဆိုရင်သုံးချတာပေါ့အဲသူသူပါဝါဟိုဖြစ်အောင်မြဲအောင်လုပ်တာပေါ့အဲ့လိုဖြစ်တော့သူမကြိုက်ကမှန်သမျှ Christian ကျမ်းစာထဲမှာမပါရဘူးအဲ့ဒီအဲ့ဒီအဲတန်ခါနာဆိုတော့လေအဲ့ဒီပွဲကြီးမှာဒီနောက်ဘဝနဲ့ပတ်သက်တဲ့ဇာတ်မှန်ကအကုန်လုံးထုတ်ပြလိုက်တယ် အဲ့ဒီအဲ့အဲ့ခက်ကဘုန်းကြီးတွေနဲ့အဲ့ဒီဖိတ်ပရင်ကဒါတွေကခရိယံဝါဒမဟုတ်ဘူးဆိုတော့ထုတ်ပြလိုက်တာအခုလူတွေနားလည်နေတယ်ခရိယံဝါဒလို့နားလည်နေတာကအဲ့ဒီအစည်းအဝေးကြီးရဲ့နောက်နောက်မှာလက်ခံထားတဲ့ဟာကိုပဲလူတွေကနားလည်လာကြတာအဲအဲ့ဒါကြောင့်မို့သူတို့ကအခုအဲ့လိုပြောတယ်တို့ခရိယံမှာလည်းပဲဝိအင်္ဂနေရှင်ရှိပါတယ်ဒါမှမဟုတ်အဲ့ဒီချိန်တုန်းကအဲ့လိုလုပ်ခဲ့တဲ့အတွက်ကြောင့်မရှိဘူးထင်နေတာပါဆိုတော့အဲ့လိုပြောလာတယ်ထားပါတော့လေ အဲ့တော့ဘာကိုကဘာပြောချင်တယ်လဲဆိုရင်ငကူကမရှိဘူးတို့ဘာသာနဲ့ဆန့်ကျင်တယ်လို့ယူဆနေတဲ့လူတွေကိုယ်တိုင်ကယုံကြည်လာပြီလက်ခံခြင်းလာပြီဆိုတော့သူနည်းနည်းအကြောင်းရှာတော့ဟုတ်လားအာဒါခရိယဘာသာအစ်စ်မဟုတ်ပါဘူးအဲနောက်မှဘုန်းကြီးတွေကထုတ်ထုတ်ယူထုတ်ပြလိုက်တာပါလို့ဘာလို့တင်လဲပြောပြီးတော့အခုတဖြည်းဖြည်းနဲ့လက်ခံတဲ့လူတွေများလာဒါကြောင့်မို့ဒီနောက်ဘဝရှိတယ်ဆိုတာကိုတော့ ကြာရင်တော့ဒါ universal ပဲဖြစ်သွားလိမ့်မယ်ထင်တယ်လူတိုင်းလူတိုင်းပဲဒါတော့ယုံသွားလိမ့်မယ်ဒါကယုံကြည်မှုနဲ့ပတ်သက်ပြီးတော့ယုံကြည်မှုမှလည်းပဲစင်ကျင်စဉ်းစားထောက်ထားပြီးတော့ယုံကြည်တဲ့သဘောနဲ့ဒါပြောပြတာအဲနောက်တစ်ခုကတော့လူဝင်စားတွေဆိုတာရှိအဲ့ဒီလူဝင်စားတွေအဖို့ကြတော့လည်းပဲသူတို့ကကိုယ်တိုင်မှတ်မိနေကြတာဆိုတော့ လက်မခံမဲ့ပဲနီးနေမှမနေနိုင်ဘူး။အဲသူဗုဒ္ဓဘာသာဖြစ်ဖြစ်ခရိယန်ဖြစ်ဖြစ်ဟိန္ဒူဖြစ်ဖြစ်ဘာဖြစ်ဖြစ်သူကိုယ်တိုင်ကသိနေရင်ငါနောက်ဘဝဘာဖြစ်ခဲ့တာပဲ။အာတချို့တွေအကုန်ပြန်ပြောတတ်တယ်ဟာသေရဘယ်လိုဘယ်လိုအခြေအနေမျိုးနဲ့သေခဲ့တယ်။음ပြောသေပြီးတော့တခါလူမဖြစ်ခင်တစေလေးဖြစ်နေသေးတယ်တို့ဘာလို့တွေပါအဲ့ဒါတွေပြောနေတယ်လို့တွေအများကြီးရှိတယ်။တွေ့လဲတွေ့ဘူးလေ။အဲ့ဒါကြောင့်မို့ဒီအဲ့ဒီလိုလူဝင်စားတွေ အနေနဲ့လည်းပဲသူတို့ဖို့တော့ဒါဘယ်နည်းနဲ့မှရှောင်လွှဲလို့မရတဲ့ယုံကြည်မှုတအဲ့တော့သူတို့ကတော့ခုနပြောလို့လူဝင်စားဆိုရင်တော့လူဝင်စားဟာသူထင်ရလျှောက်ပြောတော့ဘာလို့ဘာလို့နောက်ဆုံးယူလို့ပြောတော့ဘာဆိုတာမျိုးတိအောင်လှုပ်ချင်တယ်ပေါ့။ဒါမှမဟုတ်လူဝင်စားကိုယ်တိုင်ကကြတော့ဘယ်နည်းနဲ့မှရှောင်လွှဲလို့မရဘူးဒါသူကိုယ်တိုင်သိနေတာသူကိုယ်တိုင်ခံစားနေရတာ ဥတော်မနာသွားမေးပေါ့ဟုတ်တယ်မလား तू तू तू လူဝင်သားပဲ तू ပြောပြောနိုင်တယ် तू तू က तू လူဝင်သားတာအသေးစားပြောတယ်လေ तू နောက်ဘဝဘာဖြစ်တယ်ဘယ်လိုသိရပါဘယ်အသက်မှာသိရနောက်ဘဝသိတဲ့အသက်ကျ तू တခါလေကြောက်ကြတော့ခါလေပတိတွေအားစိတ်ပရိယွန်းနဲ့လုံးမမီးတယ်ကျော်ငငယ်လေးမမီးနောက်ကြည့်လိုက်မမီးအဲမအဲ့လိုရှိတယ်ဘုန်းကြီးအဲ့လိုပဲကိုကတော့ငယ်တော့မှတ်မိတယ်ကြီးတော့ဘာမှမှတ်မိတော့ဘူးဒါမှမဟုတ်ပြောပြောပြလိုက်တယ်ဘာလို့ဆိုတော့ လူကြီးတွေကပြောတာဟိုဟာမင်းငယ်ငယ်တုန်းကဗာပြေးခဲ့တယ်ညာပြေးခဲ့တယ်ဘယ်လိုပြောပြတယ်ဆိုတာဆိုတော့အခုလည်းကွာပြောပြောပြောနိုင်တယ်ဟာကိုကိုအိမ်ဘယ်ဘယ်နာဘယ်ဘယ်ရွာမှာရှိတယ်လို့ဘာလို့ကိုကဟိုအိမ်တော်ရှိခဲ့တယ်ပေါ့လေဆိုတော့ဆွဲလမ်းမုံရတယ်မိမနာမည်တော့မှတ်မိတယ်ကိုနာမည်ကိုမမှတ်မိဘူးဟုတ်ကဲ့မသိဘူးနှစ်နှစ်သုံးနှစ်လောက်ဖြစ်မှာပေါ့သုံးနှစ်လောက်ဖြစ်ချင်းဖြစ်မယ်တဲ့လေ စပြီးတော့ရောက်လာတယ်အဲ့ဒီဆိုတာမပေါ်ဘူးအဲ့ရမပေါ်ဘူးစဖြစ်တာကဒီလိုမိုးအုံလာရင်ကိုကအဲ့ဒီပဲထွက်ထွက်မှိုင်းနေပြောတယ်လုံးတာကိုမိုးအုံလာတဲ့ခါကျကိုကိုအိမ်ကမန်းလေးမှာအရှိပြလှဲ့တယ်အရှိပြလှဲ့လှဲ့ပြီးတော့ဟိုမျက်ရည်ကျပြီးတော့လုံးတာပေါ့လေအဲ့လိုဆိုတော့မေးတော့ပေါ်တာပေါ့ဟာနောက်တစ်ခုကတော့ဟိုကိုကယာသမားကိုအာလူးစိုက်တတ်တယ်ပေါ့ဆိုတော့ဒီဒီအခုဘောအမရဈေးပြန်တဲ့ခါကျတော့အာလူးတွေဝယ်လာ ဆိုတော့ငါအာလူဆိုင်ကြမယ်ပေါ့ပြီးနောက်ဘက်ကဗီဇာသူအာလူကိုလူဆိုင်ရတယ်ဆိုတော့ပြတယ်လို့ပြောတယ်လေအဲ့လိုနဲ့တော့တဖြည်းဖြည်းနဲ့သူတို့မေးတော့ပြောတော့ဘာဖြစ်တယ်ညာဖြစ်တယ်ပေါ့လေအဲအခုဒီဘွားမေးကတော့ပြောတယ်အမ်ဟိုဟုတ်ဟုတ်နိုင်တယ်ပေါ့ရှင်းတုန်းကဟိုရှမ်းတွေကနောက်ဘက်ဦးထန်ရှမ်းရှမ်းတွေကဆောင်းနေကြရင်မန်းလေးဆင်းဆင်းလာတယ်အေးတဲ့အချိန်ကျခရလာဖူးတော့ပေါ့လေ အဲ့ဒီချိန်ခါမှာပလိတ်ကလည်းလွန်ဖြစ်တယ်မန်းလေးကဆိုပလိတ်ဖြစ်လို့သေးတဲ့လူတွေလည်းအများကြီးရှိလိမ့်မယ်အဲ့တော့အမေကတော့အဲ့လိုပြောတာပဲမန်းလေးဖျားဖို့လာရင်လည်းသေပြီးတော့သူ့ဘိုက်ထဲဝင်သားတာဖြစ်မှာပေါ့လေဖြစ်ချင်လည်းဖြစ်နိုင်တယ်ထားပါတော့ဒါကသူတို့ပြောပြောလို့တာကိုကပြီးတော့တယ်ကိုကကိုကတော့ပြန်စင်းတာဘာမှမသိဘူးအဲ့ဒီနေရာကိုလည်းအင်္ဂလာလိုက်မပို့ဘူးပေါ့လေနောင်ချိုနောင်ချိုဆိုတာမေမျိုးအလွန်မှာရှိတယ် အသက်အစိတ်လောက်ကျမှအဲ့နာမိမိထနဲ့ဖြတ်သွားဘူးလားအဲ့အဲ့ဒီချိန်ကျတော့မမှတ်မိတော့ဘူးပေါ့သို့တော့နောင်ရှုံကနောက်ဘဝဖြစ်ခဲ့တဲ့နေရာလေးပဲဆိုတော့မိယထာဘဝနဲ့ကွာနေကြည့်လိုက်တာပေါ့လေအဲ့ဒီလိုပဲဒီထားပါတော့အဲ့ဒီလိုအဲ့လိုလူတွေတွေ့ကြတော့ဘယ်နဲ့လို့ပြတော့ဘ누구ပါလာပြောပြောမရအောင်ဟုတ်လားဒါဖြစ်ဟိုဟိုဘာခေါ်မလဲလှုပ်ထုတ်ချလို့မရတော့လူဝင်သားတွေနေအဲအဲ့လိုလူဝင်သားဖြစ်လို့နောက်ဘဝကိုယုံတဲ့လူတွေလည်းအများကြီးရှိနေမယ် နော်ပြီးတော့ခုနဒီဒီအိမ်မွေချပြီးတော့အိမ်မွေချဆိုဆရာကအိမ်မွေချပြီးလို့နောက်ဘဝကိုတရိရပြီးတော့ယုံကြည်တဲ့လူတွေလည်းအများကြီးရှိအာဒီနှစ်ဟိုဖလော်ရီဒါမှာဟိုဂျူနီယာကောလိပ်တခုတော့ပြီးတော့စကားပြောတော့ကောင်မလေးတယောက်လာတယ်ဟိုအရှိတိုင်းသူလေးပါအဲသူတဲ့နောက်ဘဝတွေသူသိတယ်နင်းဘယ်လိုလုပ်သိတော့ဆိုအဲ့ဒီအိမ်မွေချတဲ့လူကလှုပ်ပေးလို့တဲ့အခုနင်နင်မျက်စိထဲမှာမြင်လားလို့ပြောတာကမြင်တယ်တသိနေတယ် အဲ့လိုအဲ့လိုလူမျိုးကြတော့ဘယ်လိုလုပ်တော့မရှိဘူးသူပြောတော့မယ်ဟုတ်တယ်မလားအဲ့ဒီလိုယုံကြည်မှုအမျိုးမျိုးဖြစ်လာတာဟောဒါပြောပြတာနော်နောက်ဆုံးတစ်ခုကတော့ဒါတော့တရားသဘောနဲ့အဘိညာဉ်ပေါ့အဘိညာဉ်ဆိုတာရရင်တော့အဘိညာဉ်ဆိုတာထူးခြားတဲ့ညာ super normal knowledge အဲ့ဒီအဘိညာဉ်ရရင်တော့အေကံပြီးတော့တာပဲဒါကတော့ခုနလိုသူများပြောလို့ပြီးတာလည်းမဟုတ်ဘူးအိမ်မွေးချပြီးလို့ပြီးတာလည်းမဟုတ်ဘူး ဒါ direct knowledge အဲ့ဒီဉာဏ်ကိုမြတ်စွာဘုရားဟာဘုရားဖြစ်မဲ့ညอืมဘောဓိပင်အောက်မှာထိုင်ပြီးတော့တရားအားထုတ်တဲ့အချိန်မှာဒါပထမဦးဆုံးပထမဉာဏ်မှာဒီဉာဏ်ကိုရခဲ့တာပုပ္ပိမြေဝါဒဉာဏ်ဒါကနောက်ဘဝနောက်တွန်းကဖြစ်ခဲ့တဲ့ဘဝတွေအကုန်ပြန်ပြီးတော့မြင်တဲ့ဉာဏ်အဲ့ဒါကတော့ direct တေးချဧကံဟိုကိုယ်တိုင်မြင်တာသိတာဆိုတော့ဘယ်လိုနည်းနဲ့မှလှုပ်ချောက်ချလို့မရတဲ့ဟာပေါ့ ဒါဖြင့်ဒီညာမျိုးကိုဖရတာရနိုင်တာလားဆိုတော့မဟုတ်ဘူးတဲ့နောက်ဆုံးဘုရားဘာသာမဟုတ်ဘဲနဲ့ဟိန္ဒူတွေလည်းပဲရနိုင်တယ်တိတ်ခိတွေတောင်ရနိုင်တယ်ကဲအဲသူဟိုဇန်ထန်တွေပါရအောင်မှမအားထုတ်သွားရင်ပေါ့လေဟိုအယူမမှန်တာဟိုမှားတာကတစ်မျိုးအဲဒီညာကြောင့်သူတို့လည်းရနိုင်တယ်ကဲအဲဒါတော့မြတ်စွာဘုရားတပည့်ဟိုရှင်သာရိပုတ္တရာရှင်မောကလန်ဟောလေစသဖြင့်ဒီတာဝကတွေလည်းပဲဒီညာနေရတာ အေးဒါကြောင့်မို့တချို့တွေတိတ်ညင်းနေတဲ့လူတွေကြကိုကပြောတယ်မင်းအဲ့ဒီအပင်ဉဏ်ရအောင်အားထုတ်မင်းအဲ့ဒါသိမယ်ဟုတ်လားအပင်ဉဏ်ရအောင်အာမထုတ်ခနဲ့မယုံကြည်ဘူးပြောနေရင်ဒါမင်းတိတ်ဒါတဘာဝမကြောက်အခုအခုဆိုတော့အခုခေတ်လည်းပဲဟိုလက်ထဲမှာမှသွားကြည့်လို့ရတဲ့ဟာလေးလူတွေနေ့စဉ်သုံးစကားအနေနဲ့ပြောမနေကြဘူးလားပြောနေတာရေးပဲပြောကြပါဆို H2O ဆိုပြီးတော့ဒါလူတိုင်းသိတယ်ပြောကြလား ဒါဘယ်နှယောက်တကယ်လက်ဆက်သွားပြီးတော့ခွဲကြည့်ဘူးခွဲမကြည့်ဘူးဒါပေမဲ့မယုံမှုတူပြီးဇွညင်းနေတဲ့လူတယောက်ကိုကိုယ်ပဲလက်ပြောမယ်မင်းမယုံရင်လက်ဆက်သွားပြီးကိုယ်နဲ့တည်းဒါခွဲကြည့်ပေါ့အဲကြမင်းသိလိမ့်ဟုတ်တယ်မလားလက်ဆက်လည်းမင်းမသွားဘူးပြီးတော့သူများပြောတာလဲဇွညင်းနေရင်ဒါမင်းတော့မကြောက်အဲဒါမျိုးလိုပဲဒီမှာဘုရားဟောထားတဲ့နောက်ဘဝတွေဘာတွေမယုံဘူးလို့ပြောနေဒီမှာဘုရားကလမ်းစဉ်ပေးထားတယ်အမေတကယ်မယုံလို့စိတ်ဆေးကြည့်ရင်ဒီညာရအောင်အားထုတ် ဇံအပိန်မြင်ဖြစ်အောင်ရသွားရင်မိဖပဲမိဖပဲမြင်ပြီးတာအဲ့လိုလိုသိသွားလိမ့်အဲ့ဒါကြောင့်မို့အရှင်တန်းအမြင့်ဆုံးအတိကတော့အဲ့လို အပိန်မြင်နဲ့သိတယ်အတိပေါ့မြတ်စွာဘုရားတို့ယဟန္တာတို့နော်ရှိကတရားထုတ်တဲ့ယောဂီကြီးတွေတို့အဲ့ဒီယောဂီဆိုတာခုနလိုပုဒ္ဓဘာသာမှမဟုတ်ဘူးတခြားဘာသာဝင်တွေလည်းဖြစ်နေတယ်သူတို့တွေအနေနဲ့ဒါသိနိုင်တယ်အသိဉာဏ်အဲ့ဒီလိုသိပြီးတော့လည်းသိပြီးတော့လည်းပဲနောက်ဘဝကိုယုံကြည်လို့ရတာပေါ့ ကောင်းပြီဒါကနောက်ဘဝယုံကြည်တယ်ဆိုတော့ဟာမှာဘယ်လိုလက်ခံလာတယ်ဆိုတော့အစဉ်အပိုင်းအစဉ်အစိတ်အပိုင်းတွေပေါ့လေနော် နောက်တစ်ခုကတော့ကံနောက်ဘဝဆိုတော့ဒီဒီတယ်ဒီပြောလို့လက်ခံတယ်အဲ့ဒီနောက်ဘဝကဘယ်လိုဖြစ်တာတော့နောက်ဘဝဆိုတာဒီဘဝကတည်ပြီးတော့နောက်ဘဝကိုဖြစ်တယ်ဒီဘဝမှာတည်တာဘယ်လိုလုပ်တည်တော့တည်တယ်ဆိုတော့ပါတော့နောက်ဘဝဘယ်လိုကူးလာတော့ဒါလေးဒါဒုတိယတစ်ချက် ဒါသိရအဲ့တော့ဒီတတ္တဝါတွေနော်တတ္တဝါတွေဟာဆိုတော့အသက်ရှင်နေတော့မှကံအမျိုးမျိုးတွေပြုခဲ့ကြတာကောင်းမှုတွေပြုတယ်ကောင်းတာတွေပြုတယ်မကောင်းတာတွေပြုတယ်အဲ့လိုပြုတဲ့အခါမှာလည်းပဲအဲ့ဒီကံအဲ့ဒီကံပြုရမှာအချမ်းအညာဆိုတဲ့သဘောနဲ့ ဒီပစ္စည်းတွေနော်ပါပါတတ်ဆိုပါတော့ကိုကအလှအလှလုတ်ခဲ့တဲ့လူဆိုရင်အလှပစ္စည်းတို့နော်သင်္ကန်းလှုပ်ခဲ့တဲ့ပုဆိုသင်္ကန်းတို့အလှခံတဲ့ဘုန်းကြီးတို့ဘာလို့ဆိုတဲ့အဲ့ဒီလိုဟာတွေကိုအချမ်းအယံလို့ခေါ်တယ်တကယ်ဟိုဒါနစေတနာဒါနအကုသိုလ်ကိုကံလို့ခေါ်တာနော်အဲ့တော့ကံရဲ့ကံပြုတဲ့အခါမှာဟို instrument ပေါ့ what is instrumental when the karma was performed ဟုတ်လားအဲ့ဒါရှိတယ် အဲ့တော့လူတွေမှာလူတွေမှာတတ်တော်တွေမှာပေါ့တေကံဤအခါကြရင်အဲ့ဒီကံတော်လကောင်းနောက်နောက်နောက်ဘဝကပြုခဲ့တဲ့ကံဖြစ်ဖြစ်ဒီဘဝမှာပြုတဲ့ကံဖြစ်ဖြစ်ပေါ့လေအားကောင်းတဲ့ကံအဲ့ဒီကံတော်လကောင်းသို့မဟုတ်ခုနကံပြုစဉ်ကဟိုအသုံးပြုခဲ့တဲ့လက်နဲ့ကရိယာပစ္စည်းတော်လကောင်းသူ့စိတ်ထဲမှာထင်းလာတယ်ပေါ်လာတယ်တေကံဤဒီ ကောင်းမှုကုသိုလ်ပြုခဲ့တဲ့လူဖြစ်ရင်လည်းပဲဒီအလှအလှလုပ်ခဲ့တဲ့ဆိုတော့ဟုတ်လားဆိုတော့ဒီအလှအလှလုပ်တာပြန်ပြီးတော့အလှကုသိုလ်ပြန်ပြီးတော့သူသူစိတ်ထဲမှာပေါ်နေသို့မဟုတ်သူအလှတုံးအလှလုပ်တုံးကအဲကြေတာမွေတာလှူတာဒါနပစ္စည်းတွေလူတွေလာတာဘုန်းကြီးတွေဆွန်ကတာပရိယုတ်တာစတယ်ဗလားဒါတွေသူမြင်နေမယ်နောက်တစ်ခုကတော့ဗာလဲဆိုရင်အဲ့လိုဒေဂာနိမှာနောက်ရောက်မဲ့ဘဝ ရဲ့နမိတ်တွေအတိတ်နမိတ်တွေလည်းပဲမြင်တယ်အတိတ်နမိတ်ပေါ်တော့မှတော့တကယ်ဟိုတကယ်ဟာတွေပေါ်တော့သို့တော့နမိတ်လို့ခေါ်နေတာနော်ဒီလူပြန်ဖြစ်မဲ့လူဆိုရင်ဗာမြင်တာဆိုအမိအမိဝန်းရဲ့အတွင်းအတွင်းဘာခေါ်မလဲ lining ပေါ့ဟုတ်လားအမိဝန်းရေလို့ခေါ်တာအဲ့လိုမျိုးအဲနတ်ဖြစ်မဲ့လူဆိုရင်လည်းပဲနတ်ဗိမာန်တို့နတ်သမီးတို့အဲရေတာပင်ကြီးတို့ဘာတို့ဒါတွေမြင်တယ်ငရဲကြမဲ့လူဆိုရင်ငရဲသားတို့ငရဲမိတို့မတော်ဘူးခွေးနဲ့ကြီးတို့ဘာလို့ဆိုလဲအဲ့လိုအာယုံနေမြင်တယ် အဲ့တော့တေခံကြီးမှာသုံးမျိုးပေါ်နိုင်တယ်ဟမ်ပတ်မိလားသုံးမျိုးဘာတွေဘာတွေပေါ်နိုင်လဲပထမကံနော်နောက်တော့ကပြုတဲ့ပြုခဲ့တဲ့ကုသကံအကုသကံဒါတစ်ခုသို့မဟုတ်အဲ့ဒီကံပြုတုန်းကပါခဲ့တဲ့လက်နဲ့ကရိယာသစ္စာပလာအဆောက်အဦလို့ခေါ်တယ်အဲ့ဒါကိုပါဠိစကားနဲ့ကမ္မနမိတ်လို့ခေါ်တယ်နော်ပထမဟာကိုတော့ကံလို့ခေါ်တယ် ဒုတိယဟာကိုကာမနမိတ်လို့ခေါ်နောက်ရောက်မဲ့ဘဝရဲ့ဒီအထိတ်အမှတ်တွေကိုဂတိနမိတ်လို့ခေါ်တယ်ခန်းငယ်နဲ့နော်ခန်းငယ်နဲ့တောင်းပုံနဲ့ဂတိနမိတ်အဲအာယုံဘယ်နှမျိုးပေါ်နိုင်နော်သုံးမျိုးပေါ်နိုင်တယ်ကံတော်၎င်းကာမနမိတ်တော်၎င်းဂတိနမိတ်တော်၎င်းဒါသေကဏီမှာဆိုရင်ねဘယ်လိုနည်းနဲ့ပဲသေသည်ဒီဟာဒီသုံးဟောပေါ်လာပြီ နောက်ဆုံးချင်းလေးကိုဒီလိုရိုက်တက်လိုက်လို့တေသွားလည်းပဲဒီဒီချင်းမှဒီဟာတော့ပေါ်သွားသေးတာပဲလေဟာအလုံးမြန်လုံးတဲ့အတွက်ကြောင့်လားသူတင်းပြင်းပြင်းမပေါ်ရတာရှိတယ်တခုအတွက်ပေါ်သွားတာပဲအဲ့ဒီလိုသုံးမျိုးတစ်ခုကတေခါနီးမှာပေါ်လာတယ်အဲ့ဒီလိုပေါ်လာတဲ့အခါမှာအဲ့ဒီပေါ်လာတဲ့အာယုံကိုအာယုံပြုတ်ပြီးတော့ဆုပ်ကင်ပြီးတော့ဒီဘာခေါ်လဲဟိုတေဇောပေါ့လေနော် တေတေဂာနိဇောစောတယ်ခေါ်တယ်တေဂာနိမှာစိတ်စိတ်စိတ်တစ်မျိုးဖြစ်တေဂာနိဇောလို့ခေါ်တာအဲ့တော့အဲ့ဒီတေဂာနိဇောကအဲ့ဒီအခုခုနခင်းလာတဲ့အာယုံ၃မျိုးတည်းကတစ်မျိုးမျိုးကိုဆုပ်ကန်ပြီးတော့သူကဖြစ်တယ်ငါးချိန်ဖြစ်တယ်ပထမတစ်ချိန်ဖြစ်သွားပြီနောက်ချုပ်နောက်တစ်ချိန်ဖြစ်သွားပြီချုပ်ငါးချိန်အဲ့ဒီဖြစ်ပြီးတဲ့နောက်တည်ရဲဆိုတော့ဟာသုတိသုတိပါဠိလိုသုတိလို့ခေါ်တယ်သုတိကြတည်တယ် တည်ပြီးတဲ့နောက်ဘာဖြစ်မလဲဆိုရင်နောက်ဘဝနောက်ဘဝပရိသတ်နေဇက်တိုက်ဖြစ်တာကြားမှာအခြားမရှိကာလအခြားမရှိနော်အဲ့တော့တေဂာနိမှာနမိတ်၃မျိုးတည်းကတစ်မျိုးမျိုးထင်တယ်အဲ့ဒီထင်တဲ့နမိတ်ကိုတေဂာနိဇောကအာယုံပြုတယ်ယူတယ်လို့ပစာမှာသုံးတယ်နော်ယူတယ်ဆိုအာယုံပြုတယ်ပြီးရင်တေသွားတယ်တေတဲ့စိတ်ဖြစ်တယ်သုတိစိတ်ဖြစ် အဲ့ဒီသုတိစိတ်ဖြစ်ပြီးဇက်တိုက်ပฏิတန်တိစိတ်ဆိုတာဖြစ်တယ်အဲ့ဒီပฏิတန်တိစိတ်ကိုနောက်ဘဝလို့နော်ပฏิတန်တိစိတ်နဲ့အတူတူဖြစ်တဲ့အခါရုပ်လည်းပါတယ်အဲ့ဒါကိုနောက်ဘဝလို့ခေါ်လိုက်ဟုတ်လားဒါကပါလေဘဝကုဘုံနောက်ထပ်လာအောင်မယ်ဒါဒါနည်းနည်းချင်းနည်းနည်းချင်းမှတ်နိုင်အောင်ပြောတာနော်ပြန်ပြောဦးမယ်နော်တေခဏိမှာဘာပေါ်လဲအဲနမိတ်၃မျိုးတည်းကနော်ကံတော်၎င်းကမ္မနမိတ်တော်၎င်း ဂတိနိမိတ်တော်၎င်းသုံးမျိုးတက်ကတစ်မျိုးမျိုးပေါ်တယ်အဲ့ဒါကိုအာယုံပြုပြီးတော့ဒီကနီးသောဖြစ်တယ်ရောဘယ်နှကြိမ်တော့၅ကြိမ်ဒါလည်းမှတ်တာနော်အဲ့တော့ပြောလို့ရှိတာကသောဆိုတာရိုးရိုးတန်တန်အပြင်9ကြိမ်သောရတယ်ဒီကျတော့9ကြိမ်နဲ့တင်သောတာဘာကြောင့်လဲဆိုဒီကနေပြီပေါ်တိတ်ပြီးတော့ဝိဖြစ်နေပြီနှလုံးကအဲ့ဒါကိုပဲဟိုအရေးတကြီးသောသောတယ်လို့ဒီလိုလည်းပဲ စကားစကားပမာပြုပြီးတော့ပြောကြတယ်အဲ့တော့ဟုတ်တယ်မဟုတ်တယ်တော့မပြောတော့ဘူးပမာစကားမှာအလော30ဆိုတာကြားဘူးကြလားကြားဘူးလေအဲ့ဒါပါလေဟာရီတို့ဟမ်မြန်မြန်ဆန်ဆန်မြန်မြန်ဆန်ဆန်လို့လေအဲ့ဒါဘယ်ရလားအလေသုံးသောတဲ့နော်အဲ့ဒီငါးငါးသောတဲ့ကအလေသုံးသောကမြန်မြန်သော အမှားတော့စောကတော့မထူပါဘူးဟုတ်လားဒီဒီငါးစောလုံးကအတူတူစောလာတဲ့အတူတူသွားမှာဒါပဲလို့အဲ့ဒါကိုအလဲသုံးစောကနေပြီးတော့အလောသုံးလည်းဖြစ်တယ်လို့ဆိုတာပဲလေဟုတ်လားอืมဆိုတော့စောကတော့အဲငါးငါးချိန်စောလိုက်နော်စောငါးချိန်စောပြီးတော့ဘာဖြစ်လဲသိတယ်ပဲပြောချက်ဆိုဟုတ်လားကြားမှာဟိုတရားယုံတို့ဘုရင်တို့ချားတယ်ဆိုတာရှိသေးတယ်ဒါဒါဒါမှလာရှုပ်သိမယ်ထားပါတော့အဲ့ဒါသိတယ်ဟာသိတဲ့စိတ်ဖြစ်သွားပြီအဲ့တော့အခု အခုဒီဘဝတစ်ခုမှကြည့်လိုက်အခုဒီဘဝပထမဖြစ်ဘဝတစ်ခုမှပြိတ္တန်နေနေတယ်နော်ပြိတ္တန်နေနေပြီးတော့လာပြီးတော့နောက်ဆုံးကျတော့သေသွားပြီဟုတ်လားသေပြီးတော့နောက် second ဘဝပဋိတန်တွေဖြစ်တယ်အဲ့ဒီတော့ second ဘဝမှာဖြစ်တဲ့ပဋိတန်တွေကိုပဲတိုင်ပြောကြတယ်အဲ့ဒီပဋိတန်တွေကဘယ်ကိုအာယုံပြုတ်တယ်လဲဆိုတော့ခုနဇောကယူထားတဲ့အာယုံကိုအာယုံပြုတ်ရှုပ်သွားမယ်နော်သေတဲ့စိတ်ကိုသုတိစိတ်လို့ခေါ်မယ်နော် သူ့နောက်ကလက်တိုက်ဖြစ်တဲ့စိတ်ကိုပဋိသင်္ဍေစိတ်လို့ခေါ်တယ်။ပြီးတော့အဲ့ဒီသုတိစိတ်ကရှေ့ကဒီကဏီသောစိတ်။အဲ့တော့ဒီနောက်ဘဝမှာဖြစ်တဲ့ပဋိသင်္ဍေဟာအဲ့ဒီရှေ့ဆိုတာဘယ်ဘက်ကနော်ရှေ့ဘဝကဇောကယူတဲ့အာယုံကိုပဲယူတယ်။အဲ့ဒီဇောကကံကံကိုအာယုံပြုတယ်ဆိုရင်နောက်ဘဝပဋိသင်္ဍေရပဲကံကိုအာယုံပြုတယ် ကာမနိမိတ်ကိုဟိုအာယုံပြုလဲဆိုရင်လည်းပဲသူကကာမနိမိတ်အာယုံပြုတယ်ဂတိနိမိတ်အာယုံပြုတယ်ဆိုဂတိနိမိတ်အာယုံပြုတယ်ဂျာကဘာလတ်နေခဲ့ဟမ်သုတိကြလတ်မနေဘူးလားကောင်းပြီအဲ့ဒီသုတိကဘာအာယုံပြုတယ်လဲမေးရမှရှိဘူးလားသုတိအာယုံပြုတော့ခုနကမပြောခဲ့ဘူးမလားမပြောပြောခဲ့မှမပြောခဲ့မှတော့မသိဘူးထင်တယ်တို့ဟမ်ပြောခဲ့ဘူးအေးသိချာချန်တာနော်အဲ့တော့ရှုံးမှာဆိုလို့နော် ဒေခာနိသောကကံကို၎င်းကံကံကာမနိမိတ်ကိုတော်၎င်းဂတိနိမိတ်ကိုတော်၎င်းအာရုံပြုတယ်နော်ပြီးတော့တည်သွားတယ်တည်သွားပြီးတော့နောက်ဘဝတဲ့ပဋိသန္ဓေစိတ်ဖြစ်တယ်အဲ့ဒီဖြစ်တဲ့ပဋိသန္ဓေစိတ်ကဘယ်အာယုံကိုယူတယ်လဲသောရဲ့အာယုံပေါ့ဟုတ်လားတေခာနိသောရဲ့အာယုံတေခာနိသောကကံဆိုရင်သူကကံမယူမယ်အဲကာမနိမိတ်ဆိုကာမနိမိတ်ဂတိနိမိတ်ဆိုဂတိနိမိတ်ယူဟုတ်ပြီလားအဲ့တော့ဈာက သုတိစိတ်ကဘယ်ဘယ်ဟာကိုဘယ်ကိုအာယုံပြုတ်တယ်လဲလို့မေးလိုက်တဲ့အခါကျတော့အဲ့ဒီသူ့ရဲ့အာယုံကိုသိရင် you you go back to the beginning of that life နောက်ပြန်ပြန်သွားလိုက်နော်အဲ့ဒီအဲ့ဒီအဲ့ဒီဘဝအသုတိကနေတော့နောက်ပြန်ပြန်သွားလိုက်အဲ့ဒီဘဝပရိဒဏ်တွေပထမဘဝရဲ့ပရိဒဏ်တွေရှိအဲ့ဒီပရိဒဏ်တွေကယူတဲ့အာယုံကိုသူကယူတယ်အဲ့တော့အဲ့ဒီပရိဒဏ်တွေကဒီကဟိုဘက်ကဟိုတေဂာနိဇောကယူတဲ့အာယုံကိုယူတယ် ဆိုတော့မတူဘူးတေဂန်နီဟိုတေဂန်နီဇောယူတဲ့အာယုံနဲ့သုတိစိတ်ယူတဲ့အာယုံနဲ့တခြားစီနားလည်ပြီနော်အဲ့တော့သုတိစိတ်ယူတဲ့အာယုံကဟိုဘဝအစတုန်းကပဋိသင်္ဍေကယူခဲ့တဲ့အာယုံကိုယူနော်တေဂန်နီဇောကတေဂန်နီပေါ်လာတဲ့ကံကမ္မနိမိတ်ကတိနိမိတ်ကိုယူနောက်ဘဝဖြစ်တဲ့ပဋိသင်္ဍေကအဲ့ဒီဒီဇောကယူတဲ့အာယုံယူပြီးတော့သူက ပရိသန်နဲ့စိတ်ဆိုတာဖြစ်တယ်အဲ့တော့ဟိုလူတ attva ဆိုတော့အမိဝမ်းမှာဆယ်လနေအောင်မှာပေါ့ဟုတ်လားဟိုဘာခေါ်လဲနတ်တူပါလို့ဖြစ်မယ်ငရဲတို့ကြမယ်ဆိုတော့ချက်ချင်းသွားဖြစ်တာပေါ့ဘာပဲဖြစ်ဖြစ်အဲ့ဒီပရိသန်တွေစိတ်ဆိုတာဖြစ်တယ်အဲ့ဒီပရိသန်တွေကစပြီးတော့ဘဝအတိတ်တစ်ခုသွားပြန်လာဟာဒီလိုသွားသွားပြီးတော့တခါအဆုံးကြတော့ခုနပြောလိုပဲ ဒီကနေ့ကျတော့နမိတ်သုံးမျိုးသုံးမျိုးမျိုးပေါ့နော်သုတိစိတ်ဖြစ်အဲဇောဖြစ်သုတိစိတ်ဖြစ်တခါပဋိတန်တိစိတ်ဖြစ်အဲဒီလိုနဲ့ပဲတခါလဲတပွားပြီးတပွားတပွားပြီးတပွားသွားတာအဲ့တော့ဒီနေရာမှာဘာအရေးကြီးတာလဲဆိုတော့များသောဖြင့်လူတွေမျက်စိလဲတာဒီအခုပထမဘဝသုတိကပဋိတန်တိကိုဖြစ်စေတယ်လို့ဒီလိုလဲထင်ရတယ် မှားပြီးတော့ရေးလေရေးကြတယ်သို့မဟုတ်အဲ့ဒီသုတိကနောက်လာမဲ့ပဋိသင်တွေကို influence လုပ်တယ်လို့ဒီလိုလဲရေးကြဒါဟာအဘိဓမ္မာသဘောအရမဟုတ်ဘူးအခုနားလည်ပြီမဟုတ်လားနည်းနည်းတော့နည်းနည်းလိုပြနော်ဒီပဋိသင်တွေကိုဘယ်သူကဖြစ်စေတာလဲသို့တော့ကိုခုနဟိုတေကံကြီးမှာယူတဲ့အာယုံဖြစ်တယ်မလားတခါအဲ့ဒီမှာကံမရှိဘူးလားနောက်ဘုရားကပြောတယ်အဲ့ဒီကံကဘဝအတိတ်ကိုဖြစ်စေ အဲ့ဒီကံဟာသုတိအခိုက်မှာမရှိဘူးနော်အေးဒါကြောင့်မို့ဘဝအတိကိုဖြစ်စေတာကဘ누구ကဖြစ်စေတာလဲဆိုကံကဖြစ်စေတာအဲ့ဒီကံဟာဟိုတေဂန်နီတေဂန်နီဇောကတေဂန်နီဇောဖြစ်တဲ့ခါကျတော့လည်းပဲကံဖြစ်တယ်အဲ့ဒါဟိုနောက်နောက်ဟိုအတိတ်ကပြုခဲ့တဲ့အာယုံနဲ့သူတို့နှစ်ခုဆက်ဆက်သွားတယ်ပေါ့ဆက်ဆက်သွားပြီးတော့သူတို့ကဘဝအတိတ်ကိုဖြစ်စေတာ သုတိကဘဝအတိတ်ကိုဖြစ်စေတာမဟုတ်ဘူးဒါနားလည်ရညာရတဲ့လူတွေကရေးရည်နေကြတာကဒီဘဝသုတိကနောက်ဘဝပရိသန်တွေကိုဖြစ်စေတယ်မဟုတ်ဘူးနော်အဲအဲ့ဒါအရေးကြီးတယ်အဲ့တော့တခုရှိတယ်ဟိုအင်္ဂလိပ်လိုပြောရင် condition ဆိုတာကြတော့ဘယ်လိုဖြစ်နိုင်တယ်လဲဆိုတော့ နောက်စိတ်ဖြစ်ဖို့ရန်ရှေ့စိတ်ကချုပ်ပေးတယ်ချုပ်လိုက်တဲ့အခါကျမှသူချုပ်တဲ့အခါကျမှသူ့နေရာမှာနောက်စိတ်ကဖြစ်တာဆိုတော့ရှေ့စိတ်ကနောက်စိတ်ကိုဖြစ်စေတယ်လို့ဒီလိုပဲစကားအနေနဲ့သုံးသုံးလို့ဖြစ်တယ်အဲတိတိကျကျပြောမယ်ဆိုတာကိုကျေးဇူးပြုတယ်လို့ပဲပြောတယ် give chance ပေါ့ဟုတ်လားသူသူ့နေရာလူတယောက်ကဝင်ထိုင်ရင်သူဖယ်မရသူမဖယ်ရင်နောက်လူတယောက်ဝင်မထိုင်နဲ့အဲသူသူဖယ်ပေးမှုဟာနောက်လူတယောက်ထိုင်မှုရဲ့ condition ပဲအကြောင်းပဲပြောကြပါစို့သူကဟိုလူထိုင်ထိုင်ခြင်းကိုဖြစ်အောင်လုပ်တာမဟုတ်ဘူးဒါမှမဟုတ်ဟိုလူထိုင်ခြင်းဖြစ်ဖြစ်အောင်ဖြစ်စေတဲ့နေရာမှာ तू ကကျေးဇူးပြုတယ်နားလည်ပါလားနော်အဲအဲ့ဒီလိုပဲသုတိစိတ်နဲ့ပရိဒဏ်နေစိတ်စာသုတိစိတ်ကချုပ်သွားတယ်ချုပ်သွားမှပရိဒဏ်နေစိတ်ကဖြစ်လို့ရမယ်အဲ့ဒီလိုအနေနဲ့ condition လောက်တာဆိုရင်တော့မှန်တယ်ဒါကရိုးရိုးလေးနေရာဖယ်ပြီးတဲ့သဘောလေးဟို ကံကကံရဲ့အကျိုးကိုဖြစ်စေတဲ့သဘောမျိုးမဟုတ်ဘူးအဲ့ဒီလိုနီးနဲ့ပြောမယ်ဆိုရင်တော့အဲသုတိစိတ်ကပရိသန်နဲ့စိတ်ကို condition လုပ်တယ်လို့ပြောလို့ရတယ်နားလည်ပြီနော်ဟာသုတိစိတ်ကပရိသန်နဲ့စိတ်ကိုဖြစ်စေတာပဲတော့မဟုတ်သုတိစိတ်ကပရိသန်နဲ့စိတ်ကို influence လုပ်တာပဲလို့ပြောရင်တော့ဒါမဟုတ်ဘူးနော်သုတိစိတ်ကဟိုဘာမှသူများကို influence လုပ်နိုင်တဲ့စိတ်မျိုးမဟုတ်ဘူးအဲ့ဒါနားလည်ရမယ် နားလိုက်ပြီနော်အပြန်ပြောခိုင်းမှာတော့ကြာဟုတ်လားဟုတ်နားလိုက်ပြန်နောက်ကသူကအပေကြီးကိုပြောတော့အပေလေးတွေကြာတော့ဘယ်လိုဖြစ်နေအသေးလေးလေးတည်းဒီတိုင်းသွားတာပဲအသေးလေးလေးဆိုတာသူပြောတဲ့အသေးလေးဆိုတာတပွားတပွားထဲမှာပဲအခုအခုစကားပြောနေခိုက်တမ်းမှာပဲစိတ်တစ်ခုဖြစ်တစ်ခုချုပ်တစ်ခုဖြစ်တစ်ခုချုပ်ဆိုတာဒါခဏတိုင်းခဏတိုင်းမှာပေးနေကြတာပဲဟုတ်လားခဏတိုင်းခဏတိုင်းမှာဖြစ်နေကြတာပဲအဲ့ဒါပေါ့အဲ့ဒါလည်းပဲစိတ်စိတ်ကနောက်စိတ်ကို အကျိုးပြုတယ်ဆိုတာအခုလိုဟိုပဋ္ဌာန်း ပဋ္ဌာန်းအနေနဲ့ပြောရင်အနန္တရလို့ပြောတယ်အနန္တရတတ္တိစာခုနပြောနေရာဖယ်ပေးတဲ့သဘောပါအဲ့ဒီလိုညီးနဲ့ကျေးဇူးပြုတာဟို produce လုပ်တဲ့အနေနဲ့ကျေးဇူးပြုတာမဟုတ်ဒါဆိုလို့ကောင်းရင်အဲ့တော့နောက်ဘဝအခုပဋိသင်တွေရောက်သွားတယ်နော်နောက်ဘဝပဋိသင်တွေရောက်သွားတဲ့ခါကျတော့လူဖြစ်မယ်ဆိုရင်လူစွာကရုပ်နဲ့နာနဲ့နှစ်ခုတွဲနေတဲ့တတ်တော်အဲ့တော့ ပဋိသင်္ဍေစိတ်ဖြစ်ပြီးနှစ်တပြိုင်နက်အဲ့ဒီပဋိသင်္ဍေစိတ်နဲ့အတူရုပ်ကလေးတွေလည်းဖြစ်တယ်။ဟိုတို့တို့အပြီးတော့မှာကလလရေကြီးလို့ခေါ်တာပေါ့လေနော်ပဋိသင်္ဍေသဘောရုပ်ကလေးရုပ်ရုပ်အမျိုးအစား30လို့ဆိုတယ်။ဒါပါတော့အဲ့အဲ့ဒါတွေကတော့ဒီတေးသွားတယ်။အဲ့တော့အဲ့ဒီပဋိသင်္ဍေစိတ်နဲ့အတူနော်ဟိုရုပ်ကလေးတွေဖြစ်တယ် အဲ့ဒီယုတ်ကဘာကြောင့်ဖြစ်တာလဲဆိုရင်အဲ့နောက်ဘဝကကံကြောင့်ဖြစ်တာနောက်ဘဝကကံရဲ့အရှင်ကြောင့်ဖြစ်တယ်အမှန်ကတော့ပရိသန္တိစိတ်ကလည်းကံကြောင့်ဖြစ်တာအဲ့တော့ပရိသန္တိအခိုက်မှာဖြစ်တဲ့ပရိသန္တိစိတ်နဲ့သူနဲ့အတူတူတွဲဖြစ်တဲ့ယုတ်ဟာနှစ်ခုစလုံးဟာပါလဲကံရဲ့အကျိုးတရားတွေနောက်ဘဝကံကဘလောက်ထိအောင်အစွမ်းရှိတယ်လဲဆိုရင်အဲ့ဒီအဲ့ဒီစိတ်ဖြစ်ပြီးတဲ့နောက်နော်ပရိသန္တိစိတ်ဖြစ်ပြီးတဲ့နောက် ပြီးတော့ခုနလိုရုပ်တွေဖြစ်ပြီးတဲ့နောက်တဘဝလုံးမှာတခြား interruption မရှိရင်တဘဝလုံးတက်ကတက်ကတက်ကတက်ကဖြစ်နေအောင်ကျေးဇူးပြုသွားနိုင်တယ်။တစ်ချိန်တစ်ခါလည်းဖြစ်စီတာမဟုတ်ဘူးတက္ကလား။ပဋိသန္ဓေစိတ်ဖြစ်ပြီး immediately ပဋိသန္ဓေစိတ်နဲ့မျိုးတူတဲ့စိတ်ထပ်ဖြစ်တာ။အဲ့ဒီမျိုးတူတဲ့စိတ်တွေဟာအချိန်ပေါ်များစွာမယူမတက်နိုင်အောင်ဖြစ်တာ။ဘယ်ခါကျမှအဲ့ဒီအဲ့ဒီစိတ် အစဉ်ကရပ်သွားတယ်လေဆိုရင်ရပ်တာခိတ္တခဏရပ်တာရပ်တာတယ်ဆိုရင်အခုလို့တခုခုမြင်လိုက်တယ်ဆိုတော့မြင်တဲ့စိတ်ပေါ်လာအဲ့ဒီကမှ तू तू တန့်သွားအဲ့ဒီမြင်တဲ့စိတ်ချုပ်သွားပြီးရင် तू ဆက်ဖြစ်ပြန်ဒါကြားတဲ့စိတ်ဖြစ်တယ်အဲ့ तू ခဏတန့်ပြီးတော့ရင် तू ဖြစ်ပြန်အဲ့ဒီလိုဖြစ်တော့ကိုတဘွားလုံးမှာဟိုကိုကတော့ active thought moment လို့ခေါ်တယ်ဟုတ်လားပါဠိလိုဝီသိစိတ်လို့ခေါ်တာရှိမြင်တယ် မြင်တဲ့စိတ်ဖြစ်တယ်ကြားတယ်ကြားတဲ့စိတ်ဖြစ်တယ်စဉ်းစားတယ်စဉ်းစားတယ်စိတ်စိတ်ဖြစ်တယ်အဲမြင်တဲ့စိတ်နဲ့ကြားတဲ့စိတ်ကြားမှာအဲ့ဒီဟာလေးတွေရှိတယ်အခုဒီပရိဒဏ်လေးစိတ်နဲ့တူတဲ့မျိုးတူတဲ့စိတ်ကလေးတွေဖြစ်တယ်မဖြစ်လို့မရဘူးသူဖြစ်ကိုဖြစ်ပြရတယ်သူ buffer လို့ဟာပေါ့အဲသူကတဘဝလုံးဖြစ်နေလို့ဒါတို့တို့အသက်ရှင်နေတာဘဝလို့ဆိုတာအကယ်၍ဒါအဲ့ဒီစိတ်တွေထပ်မဖြစ်ဘူးဆိုရင်တော့ဘဝကြီးအဲ့ဒါကြောင့်မို့အဲ့ဒီ ပရိသန်နေစိတ်နောက်မှာဖြစ်တဲ့သူနဲ့မျိုးတူတဲ့စိတ်တွေကိုဘာဘာလို့ခေါ်ဆိုဘဝင်စိတ်လို့ခေါ်တယ်ဘဝင်ကဘဝင်ကဆိုတာဘာလဲဆိုရင်ဘဝရဲ့အစိတ်အပိုင်း constituents of ဘဝ constituents of life သူမရှိရင်ဘဝဆိုပျောက်သွားသူဖြစ်ဖြစ်နေလို့ဒါဒီဒီဒီတ attva တစ်ခေါက်ဟာဆက်ဖြစ်နေတာအဲအဲ့ဒါကြောင့်မို့သူ့ကိုဘဝင်စိတ်လို့ခေါ်တယ်လူတွေနားလည်းတော့ဘဝင်နဲ့စာစာပါလဲဘဝင်နဲ့တခြားစီနော်ဘဝင်ဘဝင် အဲဘဝမြင့်တယ်တကောင်စိတ်မြင့်တယ်ဟုတ်လားအဲဘဝဆိုတာဘဝမြင့်တဲ့ဘဝစိတ်ကအမှားတော့ဘဝမဟုတ်ဘူးမှာဟုတ်လားအဲဟိုပေါ့ active အခုဟာကတော့ inactive ဒီဘဝစိတ်ရဲ့တဘောက तू ကတခြားခုန active စိတ်တွေမဖြစ်ရင် तू ဖြစ်နေတာအဲထို့တည်းကတော့လုံးဝအိပ်ပျော်တဲ့ခါမျိုးပေါ့အိပ်ပျော်တဲ့ခါမျိုးခါမျိုးမှာမြင်တာတို့ ကြားတာတော့မရှိဘူးဆိုတော့မရှိရင်ဒီစိတ်ဖြစ်တာအဲ့ဒီစိတ်ကိုဘဝင်စိတ်လို့ခေါ်တယ်အဲ့ဒီဘဝင်စိတ်ဆိုတာဟာပဋိသင်္ဍေစိတ်နဲ့မျိုးတူပဲ identical ပဲဒါပေမဲ့လို့သူ့ကြတော့ပဋိသင်္ဍေစိတ်လို့မခေါ်တော့ဘဲနဲ့ဘဝင်စိတ်လို့ခေါ်လိုက် function กว่าတော့တာပေါ့နော်လူတယောက်တည်းမှာ function กว่าသလိုပေါ့ဟုတ်လားရုံးကြတော့ကိုကအရာရှိအိမ်ကြတော့ကိုကဘာခေါ်မလဲဟမ်အိမ်ရှင်လားဘာခေါ်လဲနော်အဲ့လိုပေါ့ အဲ့တော့အမျိုးမျိုးရှိမှာပေါ့ဟုတ်လားဆိုတော့ယောက်ျားလင်းပဲမရပဲဟုတ်လားအိမ်ကြတော့ဟိုရုပ်ကြတော့အဲ boss လားသရေးလား executive လားစသည်ပေါ်လေထားတော့နော်အဲ့ဒီလိုကြွာသလိုပဲသူကပဲသူသူတို့လုပ်တဲ့ function ပေါ်မှာမူတည်ပြီးတော့ဒါသူကတော့ပရိသန်တွေစိတ်ဟဲ့အဲသူနောက်သူနောက်လိုက်တဲ့စိတ်တွေကတော့ဘဝင်စိတ်ဟဲ့ဒီလိုခေါ်ရအမှန်တော့မျိုးတူစိတ်ပဲ အဲ့ဒီမျိုးလူစိတ်တည်ပင်လျင်သိတဲ့ခါကျတော့သုတိစိတ်ဆိုတာသူတူပဲနားလည်လားဒါဖြင့်ဘဝတစ်ခုမှာတူတဲ့စိတ်ဘယ်နှမျိုးရှိလဲဟမ်သုံးခုမရှိဘူးလားပရိဒံလေးစိတ်ရယ်အလယ်မှာဖြစ်နေတဲ့ဘုံဝင်စိတ်ရယ်သုတိစိတ်ရယ်ဒီသုံးခုဟာတူတယ် identical apart from function ပေါ့ဟုတ်လားဒီစိတ်ပဲ အဲဒီစိတ်ပဲထက်ဖြစ်ဒါမှမဟုတ်သူ့သူ့ function အားလျော်စွာဘဝမှာဖြစ်နေတဲ့ခါကျတော့ဘဝင်စိတ်လို့ခေါ်သေတဲ့စိတ်ကြတော့သုတိစိတ်လို့ခေါ်အဲဒီစိတ်ပဲအဲ့ဒီဒီစိတ်တွေဟာခုနပြောခဲ့တဲ့ဥပရိတန်တွေစိတ်ရယ်ဘဝင်စိတ်ရယ်သုတိစိတ်ရယ်ဟာဘဒုရဲ့ဘဒုကထုတ်လုပ်တဲ့လားဘဒုကထုတ်လုပ်လိုက်တာတော့ဆိုရင်ကံကထုတ်လုပ်တယ်ကံကဖြစ်စီတယ်နောက်ဘဝကအဲကံကြောင့်ဒီစိတ်ဒီစိတ်တွေဟာတဘဝလုံးဆိုတော့ ခုနလို active moment တွေမရှိရင်သူခါရဖြစ်နေမှာနားလည်နော်အဲအဲ့ဒီပရိသန်နေစိတ်နဲ့တွဲပြီးတော့ဖြစ်တဲ့ခုနအာရုပ်အမျိုးအစား30လို့ဆိုတာရှိအဲ့ဒီစိတ်တွေကလည်းပဲခဏတိုင်းခဏတိုင်းမှာတိုးပွားတိုးပွားပြီးတော့သွားတယ်ဒီတစ်ခဏမှာ30ဆိုနောက်ခဏကျတော့နှစ်ဆတိုးလိုက်60ပြည့်သွားနောက်တစ်ခါကျတော့90ပြည့်သွားတယ်ဟုတ်လား3 3 3အဲအဲ့ဒီလိုနဲ့တိုးတိုးတိုးတိုးတိုးတိုးသွားပြီးတော့တစ်ခါ ဟိုသူ့ရုပ်ရုပ်ရုပ်တက်ရုပ်တက်တန်းကုန်တဲ့ခါကျတော့ရှေ့ကတို့နောက်ကချုပ်ရှေ့ကတို့နောက်ကချုပ်ဆိုတော့သူသူဘာခေါ်မလဲဟိုပေါ့သူသူ level အရေးအတွက်ရှိတော့တာပေါ့ဟိုဆိုတာတခဏတခဏကို၃ခု၃ခုတိုးတော်မယ်ဆိုတာဟုတ်လားဒါပေမဲ့50တခုဟိုဘက်ကျတော့မရှိနိုင်ဘူးလို့ဆိုတဲ့ခါကျတော့52ခုပဲရောက်သွားရင်ဒီကနောက်ကတစ်ခုကရော့လိုက်မှာပေါ့ဟုတ်လားအဲ့တော့အများအားသူ50တခုတော့ရှိနေတာစိတ်တိုးတိုးတိုးတိုးသွားမှာနောက်ကလည်းပဲဖြစ်ပြီးသားကသူ့အသက်စိတ်တခါကျချုပ်သွားမှာ နောက်အသစ်ဖြစ်ပြန်အသစ်ကသွားပြန်တခါဒုတိယဖြစ်တဲ့ကောင်ကသူ့အသက်စေတဲ့ခါချုပ်သွားပြန်စသည်ဖြစ်ပေါ်တယ်အဲ့ဒီလိုတဘွားလုံးမှာဒီကမ္မဇယုတ်ဆိုတဲ့ကလည်းပဲဒါဖြစ်သွားတာနော်ကံကံရဲ့အစွမ်းတတ္တိနော်ဘလောက်ကြီးမားတယ်ဆိုတာအဲ့ဒါကိုစဉ်းစားကြတော့လည်းသိရမယ်အေးဒါကြောင့်မို့အာတတ္တဝါတယောက်တည်ပြီးတော့နောက်ဘဝဖြစ်တယ်ဆိုတာဒီနီးမျိုးနဲ့ဖြစ်တာဘယ်လိုပဲတည်တည်ပေါ့ယောဂနဲ့ပဲတည်တည် accident နဲ့ပဲတည်တည်ဘယ်လိုပဲတည်တည်ဒီ process ကရှောင်လွှဲလို့မရအောင်ဟိုမြန်မြန်ဖြစ်မှန်နဲ့နှိမ့်နှိမ့်ဖြစ်မှဒါတော့ပဲကွာတော့ပေါ့လေနော်အေးအဲ့ဒီလိုနီးနဲ့အဲနောက်ဘဝဘဝပြောင်းတာဘဝကူးတယ်ဆိုတာကို အပိဓမ္မာမှာဒါ explain လုပ်တယ်အဲ့ဒီတော့ဟိုစကားကတ်တယ်နော်မိလင်နာမိမိကစကားကတ်တယ်ဒီထဲမှာပါတယ်လူတယောက်ကတေပြီးတော့ပြမပြေသွားဖြစ်တယ် နောက်တစ်ယောက်ကတေပြီးတော့ဆိုပါတော့ဒီတိုင်းပြောကြဆိုအယ်လီသွားဖြစ်သူတို့ကအရင်ရောက်တယ်နော်အတူတူပဲရောက်တယ်ဆက်ဖက်နဲ့ဟိုဟာကြီးကကွာကွာလာကြီးလားပေါ့နော် distancing ကွာလာကြီးလားဘယ်လိုညောင်းတော့ဆိုတော့သူကဟောပြောခိုင်းတယ်ဟမ်မိလေးနာမင်းကြီးစဉ်းစားခိုင်းတယ်စိတ်နဲ့မင်းတွိုက်စားဆိုတော့အယ်လီကူတွိုက်စားစိတ်နဲ့အဲစဉ်းစားပြီး ဒါကနီးတဲ့နေရာပေါ့လေလားသာမဏေစိတ်ကိုစဉ်းစားလားစဉ်းစားပြီဘယ်ဟာဘယ်ဟာအရင်ကြတူတူပဲအဲ့ဒီနီးမျိုးနဲ့ဒီတဘွားကတဘွားဖြစ်တဲ့ခါမှာဘလောက်ဝေးတဲ့နေရာမှာပဲဖြစ်ဖြစ်လူပုံလူပုံနဲ့နတ်ပုံဆိုရင်ဝေးကြီးမဟုတ်လားယုဇနာပါဘလောက်ဝေးဝေးခုနခန်းဟိုဟိုသုတိစိတ်ဖြစ်ပြီးပြီးရင်ပြီးချင်းပဋိသန္ဓေစိတ်ကဖြစ်တော့တာအဲဒါကြောင့်မို့အချိန်တူပဲဒီကနေတည်ပြီးတော့ဗြဟ္မကြီးဖြစ်တာနဲ့ဒီကနေတည်ပြီးတော့လူပြည်ပြန်ဖြစ်တာနဲ့ ဟောခြင်းကတော့အတူတူပဲ။ဒါအဲ့ဒါက the process of death and rebirth နားလည်လား။အဲ့လိုနားလည်ဆရာ။ဟိုစေယုံမှာသူကဆရာကမေးသေးပေးထားမျောနေကြတော့ဘယ်လိုဖြစ်နေလဲ။မျောနေလည်းပဲဒီလိုသိရတဲ့သိဘူးပါ။မဟုတ်ဒီလိုရှိတယ်။အဲအဲ့ဒါဘဝင်စိတ်တွေပဲသူညာညာဖြစ်နေ။စိတ်ကတော့ရှိနေတယ်သူမှအတိတော့မရှိဘူးမဟုတ်ရှိတယ်။ရှိ။အဲအတိဆိုတာ consciously အတိမဟုတ်တော့ဘူး။ unconscious သဘောမျိုးပေါ့ဟို